လည်းအဲသင်္ခါရ၄မျိုးပြောရမှာပေါ့လေဆိုတော့ကံရဲ့စိတ်ရဲ့ဥရုရဲ့အာဟာရရဲ့အဲဒါတို့ကိုပြုပြင်နေတဲ့အတွက်သင်္ခါရလို့စာလို့တော့ဟုတ်နော်ဒုက္ခနာကိုပြုပြင်ပေးနေတာအဲ့ဒါ၄မျိုးအဲ့ဒီ၄မျိုးထဲမှာအဲအပြင်ကဥဒုနဲ့အာဟာရနော်တို့အတွင်းကကံနဲ့စိတ် ကံနဲ့သိကဒူထဲမှာရှိတာနော်ဒူထဲမှာရှိတော့ကိုပြင်းရင်ပြင်းချင်းသလိုပြင်းလို့ရတယ်နော်ဥရုကတော့အများနဲ့ဆိုင်တယ်ကိုကြီးမဟုတ်ဘူးနော်အာရာရောအများနဲ့ဆိုင်တာကိုကြီးမဟုတ်ဘူးဟင်သို့တော့အဲကိုနဲ့မဆိုင်ဘူးဆိုနေလို့တော့မရဘူးပေါ့ဟုတ်နော်အဲ့တော့တို့အတွင်းက ပြုပြင်သူနှမျိုးနဲ့အပြင်ကပြုပြင်သူနှမျိုးရှိတယ်တဲ့ဒုကအတွင်းကိုယ်ကိုင်နေကြကိုယ်ပိုင်နဲ့သင်္ခါရကိုတို့ပြုပြင်ရမယ်နော်ဟင်မပြုပြင်လို့ကတော့တို့ဆုခေဗျာဆုခေကဖောက်မှန်တော့မတက်ဘူးဟင်ခေကူကဖောက်ခေလို့ပြောတာလေဖောက်မှန်ဆုခေကလည်းတို့ပြောတယ် တလှမ်းချင်းထုတ်မဟုတ်ဘူးဗျာလိမ့်ထုတ်လိမ့်ပြီးထုတ်မှာဗျာတလှမ်းချင်းထုတ်ဗျာထဲမနေနဲ့ဟုတ်တလိမ့်ပြီးတလိမ့်လိမ့်မှာဟင်အဲ့တော့ဥရုချမ်းကြီးဒါကတော့အဲ့တော့ဥရုချမ်းလာပြီသူပြောဖို့တော့မလိုဘူးထင်တယ်ဟင်ဥရုချမ်းနေပြီသူပြောဖို့လိုသေးလို့လားလိုတော့ဘူးဗျနောက်ဆိုမူဥရုကလည်းနင်းနေဆောင်းကလည်းနင်းနေ နှွေများများနဲ့လာပါဟုတ်ဟင်ဟင်နှွေကြီးဆုံးမဲ့ဥဒုဖြစ်တော့မယ်ဟုတ်ဗျာဟင်ဥဒုကလည်းအဲ့လောက်ဒီဥဒုကြီးဒီလောက်ဘူးဒီလောက်ကြမ်းလာရင်အစာရီယာကောင်းတော့မလားကောင်းတော့ဘူးနော်အစာဘူးအစာချမ်းပြီးပြီးတော့တဘာဝမမှန်တဲ့အစာဒီတူတာတွေနဲ့တူတော့ပါတွေ့တယ်တွေ့နေပါပြီ တို့တတိမရှိဘဲနဲ့မပြင်းမဆင်ဘဲနဲ့ဒီတိုင်းနေမယ်ဆိုရှေ့ပြီးတဲ့သိုးမှာပဲရှိတယ်အကောင်းတော့မရှိနော်သိုးမှာပဲရှိတယ်အကောင်းမရှိဘူးဟုတ်ဗျာဟင်ဟင်ခံဖို့ရတာပြင်ထားဒါပဲပြောရတော့ပါဓမ္မဟင်ဟင်ခံဖို့သာပြင်ထားဗျာခံနိုင်အောင်တို့ယူသားထားခံနိုင်အောင်ဘာလုပ်ရမလဲတို့ အတွင်းကပြုပြင်နေတဲ့သင်္ခါရနှမျိုးထဲမှာစိတ်အရေးကြီးဆုံးပဲနော်စိတ်အရေးကြီးဆုံးပဲဟုတ်လားအဲ့တော့တို့စိတ်ကိုဘသူနိုင်လဲတတိနော်တို့စိတ်နိုင်တာတတိပဲဟုတ်လားပြီးတော့ကိလေသာဘယ်လောက်များများများခြင်းတလောက်များပါ တွေးမပြီးပဲဘာမှမလုပ်ပဲတို့ကတွေးပြီးတာဟုတ်လားမတွေးပဲကိလေသာကဘာဝင်လုပ်နိုင်လို့ဘာမှလုပ်ပြီးနိုင်ဘူးတို့အတွေးကခေါ်ယူတာလားကိလေသာဟင်ဟင်ကိလေသာတို့အတွေးကခေါ်ယူတာမရောက်သေးတဲ့ကိလေသာတို့အတွေးကခေါ်တာလားဟုတ်ဗျာချစ်ခဲ့ပြီးတဲ့ကိလေသာအတွေးကပြန်ခေါ်တာဗျာဟုတ်ဗျာဟင်အတွေးအတွေးအဲ့တော့တို့ အတွေးကိလေသာကိုဘယ်သူနိုင်တယ်လဲတတိပဲနော်စိတ်ကိုဘယ်သူနိုင်တယ်လဲတတိပဲနော်ဟင်ကိလေသာနဲ့စိတ်နေရတယ်အမြဲတမ်းပေါင်းပြီးဟုတ်နော်ဘာဖြစ်လို့တော့ခန္ဓာကိုယ်ကဓာတ်နဲ့တည်ဆောက်ထားတာနော်ဓာတ်နဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်တို့ပြောနေကြပဲတို့ဘဝကဟိုဟာငကုတသိဘဝဟုတ်ဗျာ ဟင်ရှိနေတဲ့လူယုတ်လူတဏ္ဍာငါကုသကံငါယူပေးထားတဘောအတတခုတည်းနော်ဟင်တီထောက်ထားတဲ့ခန္ဓာကဓာကတီထောက်တာနော်အဲ့တော့ဓာကတီထောက်တာတော့ဓမ္မငြင်းပါတို့လူမှာကညာပါတယ်နော်တိဋ္ဌာနီမှာကြတော့ကုသကံကြောင့်ဖြစ်တာမဟုတ်တဲ့အတွက်သူ့မှာဓာတ်ကိုမငြင်းမဲကြည့်ညာမပါဘူး ဟုတ်နော်လူနဲ့ဒိဋ္ဌာခွာတာဒါပဲတဲ့လေနော်လူနဲ့ဒိဋ္ဌာခွာတာဒါပါပဲသူတို့ကဓာတ်ကောင်တက်တက်ဖြစ်တဲ့အတွက်ဓာတ်ညင်တိုင်းသူ့ဓာတ်ကတဲ့ရင်ကြိုက်ပေါ်သူ့ဓာတ်ကမတည့်ရင်လက်မခံရဘူးလေအဲ့တော့မကြိုက်ဘူးပေါ့ဟုတ်နော်အဲ့တော့ကြိုက်မကြိုက်နှစ်ပါးဓာတ်ကြောင့်ဖြစ်တာလူစိတ်မဟုတ်ဘူးလူစိတ်မဟုတ်ဘူးဓာတ်တည်ရင်ကြိုက်ပြီး ဓမ္မတည့်မကြိုက်ဘူးဟုတ်ဗျာတဲ့တာလည်းမဟုတ်မတဲ့တာလည်းမဟုတ်ဆိုရင်တော့ဘာတိပါတာမောဟစိတ်ဝင်မှာပေါ့ဟုတ်နော်အဲ့တော့ဒုခန္ဓာကဓာတ်တိတောက်ထားတဲ့အတွက်ဒုစိတ်တာမန်ဖြစ်တဲ့ဓာတ်ဉဏ်ဖြစ်တဲ့စိတ်ဟာမကောင်းမှုမှာသာမွေလျော်သည်ဟုတ်ဗျာဟင်ဒုခန္ဓာအတွက်လုပ်ပြရတာဟုတ်ဗျာဘာပသမေရမတိမနှောစွာအဲ့ဒီဓာတ်ဉဏ်ကိုပြောတာပါ လူညာပြောတာမဟုတ်ဘူးဟုတ်နော်တို့ကနှစ်ကိုတစ်စိတ်ဖြစ်တော့တို့ကလူညာကိုရအောင်ကယ်တင်ပေးရမယ်နော်ပတိကလူညာတူပွားဖို့တူကြိုးစားပေးရမှာဗျဟုတ်ကလားဗျဟင်အဲ့တော့တို့အတွေးကတော့ဗျာအိတ်လို့လားတော်တော်လားမအိတ်ဆက်တွေးခိုင်းပါလားဟုတ်ကလားဗျာ ဟင်မတွေးမိတဲ့အချိန်ရှိသေးလို့လားဟင်အများတွေးနေပါဗျာဟင်လူအိတ်လို့လားပေါ့ဗျာမအိတ်ကတော့ဆက်တွေးခိုင်းပါဗျာဟင်ကိုဘုံကအဆင်ပြေနေတော့ဟောအတွေးကရလို့လားရပါဘူးဗျာဒါအရင်စခိုင်းပါဗျာဟင်ဘယ်တော့မှရဘူးဗျာအတွေးခိုင်းသလောက်တို့လိုက်လုံနေရရင်လေဆုံးမလား နော်ဟင်ဒီဘဝကုန်တာတော့သေတောင်တွေးသေးမှာနော်အမှန်နဲ့သေမှာလားတွေးသေးမှာလားတို့အားလေဟိုဘူးတီတွေမေးရမှာဟင်သေးတာတော့တွေးကဟိုဘက်ကကူးပြီးတော့တို့ဘဝကိုခိုင်းအောင်မှာနော်ဟင်ခေအတွေးခိုင်းတော့လို့ရင်တော့တို့ကအောက်ဆင်းရမှာဗျထဲမတရားဘူးဟုတ်နော်အဲ့တော့တို့ဒီနေ့တော့ပါတော့ အဲစိတ်ကိုတတိနဲ့ပြုပြင်ဖို့ပူရာကပူနေတဲ့စိတ်အေးဖို့အရေးကြီးဆုံးပဲပူစိတ်အေးရင်တို့အေးစိတ်ဖြစ်သွားမှာစိတ်အေးရင်ကိုယ်လည်းရင်ကြီးလာမှာပေါ့နော်စိတ်အေးရင်ကံရင်ကြီးမပေါ်နော်တို့တို့တို့ပိုင်တာကံနဲ့စိတ်မဟုတ်လားဟုတ်လားအဲ့တော့ဒီကနေ့ဘူးသီးတွေ သူနတ်ရုပ်ပုံထုဆိုလျောက်ပဲအပြန်နတ်ရုပ်ကြီးလို့ဖြစ်အောင်ပြင်ဖြစ်နိုင်မှာမလားဟင်ဟင်ကြီးတဲ့ဒီနာမငယ်ဟင်နတ်ရုပ်ပုံထုမှာဒုစာပါတော့ကွယ်ဟိုကုမာရကတပါးရဲ့မေတော်ကိုကြောင်းပြဟောတာလေအတ္တဟိအတ္တနောနာထောကိုကိုကိုအာကိုဘူး အဲ့ဒီအာမှုတဲ့နာထဘူးပဲတို့ဟာဟိုပါဠိကိုဖြတ်ပြီးတော့နတ်လို့တုံးထားတာနတ်သွားနာထနတ်ဘူးရေးခြင်းထဆင်တုတပြီးရေးရပါတယ်တောင်းမှုတရေးရမှာမဟုတ်နာထဆိုတဲ့ပါဠိကိုတို့ကနတ်လို့တုံးထားတာကိုဟုတ်ဗျာဟင်ကိုကိုကိုကိုဝယ်တာနာဟုတ်ဗျာဟင်ကိုကိုကိုကိုဝယ်ပြီးရင်တော့သူများကိုကိုကိုကိုကိုဝယ်တယ်ဆိုရင်တော့ ကိုယ့်ကိုယ်ကိုကြည်ညိုမှတယ်လေဗျာဟင်ကိုယ့်ကိုယ်ကိုမကြည်ညိုမကိုယ်ွယ်ဘူးနော်ဟင်ကိုယ့်ကိုယ်ကိုကြည်ညိုရင်အများမကြည်ညိုမှမစိုးရိမ်ပါနဲ့ဟုတ်ဗျာကိုကြောင့်ကိုဒီဆုံးဖြစ်တယ်ကိုကြောင့်ကိုဒီဆုံးကိုကိုကိုကိုွယ်ရင်အများမကိုွယ်မှမပူနဲ့ကိုကိုွယ်ပါပဲဆရာတို့ကကိုကိုကိုကိုွယ်ဖို့ပထမနာပတ်တိလုပ်ပြီးပါ ဟုတ်ရဟင်ဝေဦးဆရာတော်ဘုရားကြီးပြောသွားတဲ့စကားလေးတစ်ခုရှိပါတယ်ကိုကိုကိုပြန်ရှိခိုးရင်အဲ့ဒါလူတော်ပဲတဲ့ပတကာရှိခိုးဘူးတော့ကိုကိုကိုဟင်ရှိခိုးဘူးလားကိုကိုကိုရှိခိုးတယ်ကိုဟုတ်လားအဲ့တော့မှပါပြည့်လို့တော့ကိုကိုမကြီးဘူးမကြီးလို့လို့အဲ့တော့ခင်ဗျာ အဲကိုကိုကိုရေမခိုးဘဲနဲ့သူများတွေရေခိုးနေတာလေခင်ဗျကျင်ညိုလို့ဟုတ်ပါမလားဗျာတို့ကတော့ထင်ကြီးလို့နေမှာလားဟင်တိတိကျကျတီးလို့ရိုးလို့ရှိခိုးတာလားအထင်နဲ့ရှိခိုးတာလားအထင်နဲ့များပါဟုတ်တယ်ဟုတ်လားကိုเจ้าကိုမတီးလို့အဲကိုเจ้าကိုတီးလို့ကိုရှိမခိုးတာလား သူများအကြောင်းကြတော့သူများအကြောင်းကိုမသိလို့ရှိခိုးနေတာဗျဟုတ်ဗျဟုတ်ဗျဟင်အဲ့တော့တို့ကနာထကိုကိုကိုအာကိုနော်ဖျားအာကိုပါတရားအာကိုပါသံဃာအာကိုပါဆိုတာနီးပြီးလမ်းပြအာကိုခိုင်းတာဟင်နီးပြီးဖို့ရတာသူတို့အကူကြီးပေးယုံမဲ့တတ်နိုင်တယ်ကိုဘုရားကို တည်တဲ့တည်မြင်ဖို့ကြတော့ကိုကိုကိုအားကိုပါနော်ကိုကိုကိုကိုဖြစ်နေတဲ့မိကြကထုတ်ဖို့ကိုပဲအားကိုပါမှာကိုယ်တိုင်ထွက်မှရမှာတယ်နော်ကိုတို့ပြောတဲ့အပြင်မီဟင်တို့ဥရုမီနဲ့ဟာရာမီတယ်နော်အတွင်းမီကကာမီနဲ့သိမီတော့မိကြတို့ရောက်ပြီဟင်မိမိဤဒီတိုင်းသွားရင်ရှေ့ဆက်သိတဲ့လောက်မှာပဲရှိတယ် ဟုတ်လားကောင်းဖို့မရှိဘူးတော့မှာပဲရှိတယ်စိတ်ချဟုတ်လားဟင်နောက်တစ်ခါလူလာဖြစ်ပြီးတဲ့ဖူးမယ်ဟုတ်ဗျာဟင်ပြီးတဲ့ဟိုဥရုယံအဲဟာရာယံဥရုယံနဲ့မှာအစာယံစား၍ကံယံသိယံနဲ့နေထိုင်သူတွေကြားထဲမှာတို့လူပြန်ဖြစ်ရဟုတ်နော်ဒီတဲ့လူပြန်ဖြစ်ရမှာ ဟင်အဲဒီခါကျသိတဲ့ပူဆိုးမဲဟုတ်ဗျာအဲ့တော့တို့ကဒီမိသားကလူဖို့ကိုကိုကိုအားကိုအားကိုကိုကိုဘာနဲ့အားကိုမှလို့တတိပဲတို့မနိုင်တဲ့စိတ်ကိုတတိကတောင်းလို့ပါလိမ့်မယ်နော်ဟုတ်ဟုတ်နော်ပြီးတော့တို့ခိုင်းစားနေတဲ့တို့ပေါ်ခွန့်စင်းနေတဲ့ကိလေသာလည်းတတိကတောင်းယူပါတယ်ဟုတ်ဗျာ စတိတလုံးကအလုံသုံးမျိုးလုတ်ပါတယ်ဒါတို့အမြဲပြောပြီးသားစကားပါဟုတ်ဗျာဟင်ကိလေသာလည်းသူပယ်ပေးပါလိမ့်မယ်ပြီးစရာကိုလည်းသူဖော်ထုတ်ပေးမှာတို့မနိုင်တဲ့စိတ်ကူလည်းသူကပဲတို့ကိုပါတော့ဖန်ပြီးပြီးပေးမှာပါဟင်နိုင်အောင်ဆုံးမပေးမှာတတိပါတို့စိတ်ကူဆုံးမတဲ့ဆရာကြီးတတိပဲဟုတ်ဗျာအဲ့တော့တို့ဘာလို့ ਆ မတို့လှုပ်ချင်တာလှုပ် တတိလက်မလွတ်ဘူးနော်လုတ်ချင်တာလုတ်ပါအတွေးမပါဘူးဒါဆိုတာဟုတ်ကြလုတ်ပါလုတ်ချင်အတွေးမပါဘူးဒါပြောတာထင်နော်အတွေးမပါဘူးအတွေးမပါဘူးဒါပဲပြောမှာနော်ကိလေသာတွေများပါတယ်အတွေးတစ်ခုနဲ့ပြီးပါတယ်ဟုတ်ကြဘယ်ကိလေသာဖြစ်ဖြစ်အတွေးမပါဘဲနဲ့တို့ဖြစ်လို့မမရဘဲနဲ့အဲ့တော့တို့ဒီလှုပ်ချင်တာလို့ ဘာတွေလုပ်နေတုံတူဘူးသည်ကောင်းမဲ့ထင်တာတွေလုပ်နေတာမကောင်းဘူးဆိုလုပ်တာရှိလို့လားရှိပါဘူးဟုတ်တော့ဘူးသည်တွေဘာလုပ်နေဆိုကောင်းမဲ့ထင်တာတွေလုပ်နေတာဟေးတို့လေတော့မမေးကြည့်ပါလားဟင်ကောင်းမဲ့ထင်လို့လုပ်တော့မဟုတ်ဘူးလားဟေးအဲမမဒီချိန်တော့မူလာတာကောင်ဟိုချိန်တော့မူလာတာကောင်နဲ့ကိုမျိုးတီမျိုးနဲ့ရှေ့အကောင်းပြုံနဲ့တို့လုပ်နေတာ ဟုတ်ရအခုမကောင်းတဲ့တောင်ကောင်းနိုးနိုးတို့ကနိုးနိုးတဲ့လှုပ်လှုပ်နေတယ်ဟုတ်ရတို့ဘာတွေလှုပ်နေတော့ကောင်းမဲ့ထင်တာတွေရွေးလို့နေတာဖြစ်ပလားထင်တယ်တာဖြစ်ဘူးနော်ဟင်အထင်နဲ့တို့လှုပ်နေရတာထင်မဲ့အသာမှတ်သမ်းပါမှတ်ပါတို့ဒါပြောဟုတ်ရဒါတော့ကောင်းတယ်လို့မလွတ်လိုက်ပါနဲ့ မှပါကောင်းတာလေဘာကောင်းတာလဲပြီးချင်ပါတယ်မိယူဗလာကကောင်းတယ်ပြောတိုင်းလက်မခံပါနဲ့ကိုကိုယ်တိုင်ကိုညာနဲ့ပြီးပြရမယ်ဟုတ်တော့ဒါဆိုတယ်မိယူဗလာကပြောတိုင်းလေဒီတိုင်းငြိမ်ခံမနေပါနဲ့ဘာဆိုတာလဲဆိုတာလို့တော့ဆိုတဲ့အကြောင်းမြင်အောင်ကြည့်ပြစမ်းပါနော်တတိနဲ့တွဲလို့လို့မတွေးပြည့်ရင်ကိုเจ้าကိုမသိနိုင်ဘူးလား နော်အတွေးမပါရင်ကိုလုတ်တဲ့အကြောင်းကိုသိပါတယ်ဟုတ်ဗျာတို့ကအတွေးမပါဘူးတခွန်းလေးပြောနေတာနော်ဟုတ်တယ်နော်ဟင်အတွေးမပါဘူးတခွန်းလေးအဲတော့ကောင်းတာလုတ်တယ်ကောင်းတဲ့အကြောင်းသိစေရကိုပိုင်ညာနဲ့ဆိုးတာလုတ်တယ်ဆိုးတဲ့အကြောင်းသိစေရမယ်ကိုပိုင်ညာနဲ့ဆရာသမားပြောလို့လက်မခံပါနဲ့ဟုတ် ဟုတ်နော်မိဘပြောလို့လက်မခံမှလည်းအုပ်အပေခိုင်းတာတော့မဟုတ်ဘူးလက်မခံလည်းအုပ်ပြောတာဟုတ်ဗျာလက်မခံလည်းအုပ်ကိုကိုယ်တိုင်သူသန့်ကြည့်ပါဟုတ်ဗျာရှင်သူသန့်ကြည့်ပါကောင်းတာလုပ်တဲ့အချိန်ခံစားရတဲ့ဝေဒနာနဲ့သိုးတာလုပ်တဲ့အချိန်ခံစားရတဲ့ဝေဒနာမတူဘူး ဘယ်လိုမတူတာတို့များသူပြောလို့နေပါပါဟေးဟေးအဲ့ဒါမှတ်ကပြီးမှနော်သူပြီးမှမဟုတ်မှတ်ကြည့်ပါပြီးတော့တို့ဘုရားတရားတော်မှာပီပြီးချုပ်ပြီးပယ်ရတာတခုမှရှိအမှန်နဲ့အမှန်နဲ့လို့ရင်လည်းအမှတ်ကပယ်သွားတာဒုတော်ဝင်ရှုပ်ဖို့မလိုဘူးဟုတ်ကြအမှတ်ကမကောင်းတာဆိုပယ်ပြီးသွားမှာကောင်းတာဆိုရင်သူကဆွဲယူသွားမှာ ဟွန်းတို့ဟိုဘူးသီးတွေနဲ့ပြောရင်ဘူးသီးတွေတော့တွေးမှာမဗျာတို့တော်ဟာကြက်မကြီးလို့ဗျာအမကအဖိုးရှင်ကြက်မကြီးတွေးဦးရမို့လားကြက်တော့မကြီးဟင်ကြက်တော့မကြီးသူတို့ကြက်ထုံးမှာကြက်ထုံးမှာဟင်ကြက်ထုံးတာကကြက်ငယ်လေးတွေကအစာတွေးရင်စားဖို့မရှိစားဖို့မရှိဘူးအမီကိုလှမ်းပြီးတော့ကျွီကျွီကျွီကျွီနဲ့လှမ်းပြီးတော့တရင်ပူရတာ အဲ့တော့ကျွဲကျမကြီးပြေးလာတယ်သူစာသားလေးတွေကိုကိုကိုကိုနဲ့ဟင်တို့ဘာသာပြန်ကြည့်တော့ပင်မလဲပင်မလဲပြေးလာနေမှာဘာသာပြန်ကြည့်တော့ပြောတာဟင်ဒါပြီးသူကိုယ်တိုင်တောက်ကြည့်စိတ်ကြည့်တို့ကြည့်တာတို့ကြည့်ပြီးတဲ့တယ်ဆိုမှသာသမီကျွေးတာဟုတ်နော်တဲ့တယ်ဆိုမှသာသမီကျွေးတာမတဲ့ရင်သူကိုယ်တိုင်ချီပြီးတခြားသွားဖြစ်တာကျမကြီးလောက်တာ ဟင်တို့လဲတို့ထဲမှာကြက်မကြီးတစ်ကောင်မွေးရအောင်အဖို့မွေးနိုင်မှာမလားဘိုးရှင်မွေးရဟွာပါဟင်အဲ့ဒီတတိဟာကြက်မကြီးနဲ့တော်တော်တူတာဟုတ်နော်ဟင်ကောင်းတာမကောင်းတာသူကသူ့လမ်းပေးတာပဲလေသူကသူ့လမ်းပေးတာပဲလေတကယ်ကောင်းတာဆိုရင်သူကလက်ခံတာမကောင်းဘူးဆိုရင်တော့ဖယ်ထုတ်တာဟုတ်နော်ကြိုက်လို့ကောင်းတဲ့ကြိုက်ကောင်းလို့တတိလက်မခံပါဘူး တကယ်ကောင်းတဲ့အကောင်းကိုသာတတိလက်ခံပါတယ်ဟုတ်တယ်နော်ဟင်တို့မိုးရဘူးဘူးဒီရီမာကပါတော့ကြိုက်လို့ကောင်းလိုက်ကြိုက်ကောင်းဝယ်အကောင်းလုပ်နေရမှာဟင်ဟင်ကြိုက်လို့ကောင်းလိုက်ကြိုက်ကောင်းမယ်တို့ကအကောင်းလုပ်နေရတာဗျအဲ့ဒါကိုကျမကြီးကပယ်ပေးတယ်ဒါမတည်ဘူးဒါကျင့်မတည်တဲ့ဘာမဟုတ်ဘူးဆိုတာဟုတ်ပြန်လားတို့တတိကလည်းအဲ့ဒါလို့ရုပ်ထားတွေ့လဲမှတ်သားပါ ရုပ်တကောရဲ့လို့မမဖဲနေရင်တို့ရုပ်သွေးကြံနေရမှာပေါ့နော်ဟေးညာတကောရဲ့လို့လဲမမဖဲမနေပါနဲ့ဟုတ်ဗျာမမရင်မြသွေးကြံနေရင်လည်းအများအများအများထဲတံပြီးလေရအောင်မယ်ဟုတ်တော့အဲ့တော့ရုပ်လေဘာရုပ်ထားလဲကိုယ်ပိုင်ညာရအောင်မှတ်ပြီးစမ်းပါနော်ဟေးရုပ်လေဘာရုပ်ထားလဲကိုယ်ပိုင်ညာရအောင်လုပ်ပြီးစမ်းပါ တို့ဒါလေးပြောတာထင်တယ်ဟုတ်နော်ဟင်အဲ့တော့တို့အတွေးနဲ့တတိနေဟာဆန်းကျင်ပဲထင်နော်ဟင်အတွေးဟာအဝိဇ္ဇာရဲ့သကလုံးနေမဟုတ်ဘူးလားဟင်ဩဒိတာတွေးတို့ဝိတိကိတာတွေးတို့ဘာတွေးတို့ဆိုတာရှိပါဗျာဟုတ်ဗျာအဲ့ဒီအတွေးနဲ့တတိနဲ့ဆန်းကျင်ပဲမဟုတ်ဘူးလားအေးတတိရှိရင်အတွေးမရှိပါဘူးဟုတ်ဗျာအတွေးအားကောင်းနေရင်လည်းတတိမဝင်နိုင်ပါဘူးဟုတ်ဗျာဟင်တို့ဘူးသီးတွေပဲပဲရှိတော့ ဟုတ်ကဲ့ဟေးဟေးအဲ့တော့တွေးပဲများနေရင်တို့ကအတွေးကအောက်ဖို့မှန်တော့ခေသိမ့်တဲ့သေးပြိတာဒါတို့ခွဲပြီးပြီးသားလေးဟုတ်ဗျာနှလုံးမသားသိမ့်တဲ့သိရင်ငရဲ့တာမန်သိမ့်တဲ့သိရင်တိရိစ္ဆာန်ဒါတို့ခွဲပြီးသားပဲလေအတွေးကလည်းဒီသုံးခုကလွဲလို့ရှိသေးလို့လားဒီသုံးခုတွေးမှာပဲဗျာဟေး အဲ့တော့အတွေးဒီအောက်ပြီးသွားမဲ့ကိုယ်တည်းမှန်ကိုပြီးနေပြီပဲလက်ခံထားခြင်းသလားဘူးတီးတီးလက်မခံဟင်ဘာတော့မနေ့ကပြောတဲ့တာမယာချံလားသေရတော်လားဟင်သေတော်ပြီးသူ့တော်အဟုတ်ပါမလားဗျာဒုကတော့တောက်တခါလာရင်တာမယာချံကရွာတွေဟိုတာမယာချံရွာကဟာတွေပြောပါဟုတ်ဗျာ ဟေးဟေးအတွေးလက်ခံထားရင်တို့ကသံဃာကြံငါဖြစ်ပါဗျာတကယ်တော့ရောမဖြစ်နိုင်ဘူးဗျာဟုတ်နော်အဲ့တော့တို့ဘာလို့ရမှာတော့ကိုလှုပ်တာလှုပ်ချင်တာလှုပ်တာမှတ်ပါအမှန်နဲ့ပြောပါအမှန်နဲ့နေပါအမှန်နဲ့လှုပ်လှုပ်ပါဟုတ်ဗျာဟေးသူ့လေဒုမနီကပြောတဲ့ပူရဲညွန့်မြင့်ဖြစ်အောင်မနော်ဟုတ်ဖြစ်နိုင်မှာပါဟေးလေ့ကျင့်ပေးရမှာပဲချက်ချင်းတော့ရနိုင်ဘူးရနိုင်ဘူး ချက်ချင်းတို့မရနိုင်ဘူးပြီးတော့တို့ကလည်းအမှတ်တော်မှပဲပညာမှတ်နဲ့လာခဲ့တာကအသက်နဲ့မျှတို့ပဲကလေခုမှပညာအမှတ်နေရတတိနဲ့လဲရမယ်ဆိုတော့အလွယ်တော့ရနိုင်ဘူးဟုတ်နော်အလွယ်တော့မရနိုင်ဘူးအဲ့တော့မင်းကပြောတဲ့စကားအတိုင်းဆိုရင်တော့တို့ဒေဂေတရဲ့ဥယျာဉ်လုံပါလားတို့တမယာဂျန်နဲ့ပြီးပလား ဟင်တရသည်ဝရတရသည်ဖြစ်ခြင်းမဖြစ်ခြင်းကိုကိုကိုအဲ့ဒါသာမေးပြဟုတ်တော့ဟင်ဟုတ်လားဟင်အဲတံပယနဲ့တရတခါယူပါပြီလို့လားအာမနိယနာပြီလားပြည့်ရတာဆိုတော့ပြန်ပြောပြလို့ဘသူကတော့အာဟုတ်ကလားကျမကြီးဖျားတဲ့အဖွဲ့ပါဗျာအာဟုတ်ကလားဘုန်းကြီးပေါ့ပါပါဟင်ဘုန်းကြီးပေါ့ပါပါပါ ဒါအဖူပန်းအောင်လားမှန်ပါဗျာဟောမဖူပန်းအောင်ကဘာလာလို့ခါတော့ဟင်ဖြောင်းပါဘုရားသခင်ဟင်ဘုရားတယ်ဝလာကြည့်ပြဟုတ်ကလားဟိုတို့တို့မတန်နဲ့ပန်းလာလားနာတန်နဲ့ပန်းလာလားနာတပါဗျာမတန်နဲ့များပန်းလာလားလို့ဗျာဟင်ဟင်နာတာပန်းဖြစ်ပြီဗျာဟုတ်ကလားဗျာဘာလို့ဘုရားတဲ့မှာတော့ ဒီဘွယ်မှာရှိတဲ့ပုဂ္ဂိုလ်တွေနဲ့ဟိုလေးနေလွယ်သည်ချမ်းသာအောင်ပါဗျာအဖို့တွင်ပါဝင်ဖို့ဒီမှာဗျာကိုယ်တော့ပါပါဘူးအောက်မှအင်ဟုတ်ပါမလားဗျာဟေးအပြင်ဖရာကအပြင်အားလုံးအတွက်တော့ခေါင်းပါကိုယ်အတွက်လူအပ်ပါကိုယ်အတွက်လည်းမနှောဖရာတင်နော်သူဒါပုဂ္ဂိုလ်ရှိခိကဖို့ထူတာကြဘူးလားဟိုရောက်ဒီရောက်ပြောဦးမယ် ဟုတ်ဗျာခေခေကဖူထူတာကြားဘူးသလားမပဲလို့ရဘူးတာတော့မာညာဒုက္ခသူသူစားခြင်းနဲ့ကရိယာပေါ့လေတန်ဖြစ်ခြင်းတန်ပေါ့လေဟိုသူဖြစ်ခြင်းသူပေါ့ဖြစ်လေကြီးဖြစ်ခြင်းကြီးပေါ့လေအဲ့ဒီဟာကိုလုံနေတဲ့လုံနေတဲ့ပိတ်ညီရဲတဲ့ထားဒီကကိုဖို့ကိုထူတာ မိမိစိတ်ဘယ်လောက်ထိစင်ကြယ်တယ်ကိုဟိုကပြပါချစ်ခင်ဖို့ထူတာမိသွေးမပါဘူးဟင်ထိုးနိုင်မှာမလားဘူပန်းရဟင်ဟင်အတွင်းဖျားတည်ရင်အတွင်းအဲအတွင်းဖျားတည်တော့ဟိုမှာသွားဖြစ်တာဘယင်းနေဘယင်းနေဖျားတည်ဖို့ထူတာပဲဘူးဖို့ထူတာပဲဘူး သူ့ဘုံသူ့ကံဘယ်လောက်ရှိတယ်အဲ့ဒါလည်းစမ်းသပ်တာကြည့်ခဲ့ပြင်လေလေဟင်သူ့ဘုံသူ့ကံဘယ်လောက်ရှိတယ်အဲ့ဒါလည်းစမ်းသပ်တာသူတည်းရှိတာကိုဘုရားလည်းစမ်းသပ်တာဘုရားကစမ်းသပ်ကရိယာသက်သက်တရားမှာကိုတည်းအဖို့ဖရားတဲ့မှားလို့မနော်ဟုတ်ကဲ့လားတော်နေဦးဘာလို့မာတာပန်းဖြစ်သွားမလို့မာတာပန်းဖြစ်သွားမလို့ဟုတ်နော်အဲ့တော့ မိမိတဲ့ကမနောတအောင်ရင်ကောင်းတော့ဟိုလုံတဲ့ဟာကပြတာဟင်မိမိမနောတဆွမ်းအထက်ရင်ထက်တော့ဟိုဗျစိတ်တကူစိတ်တတိခေါ်သွားဟိုဘက်ကဟိုမြေကြီးတဲ့ပြုတ်ထားတဲ့ဟာကဟိုတို့လုံတဲ့ဟာကပြတာပြရှေးခိဖို့ထိုးနေတဲ့ဟင်သူဘုရားတွေကလည်းဒီတိုင်းနော်အတွင်မနောဘုရားလိုအပ်ပါတယ်ဟုတ်နော်ဟိုအုပ်ဘုရားနဲ့မပြီးပါနဲ့ မနောဖရာလိုအပ်ပါတယ်ဟုတ်ဗျာအတွင်မနောမှာဖရာတသူတည်ရင်းနဲ့မိမိရဲ့ပုံမိမိရဲ့ခံဘလောက်ကြီးတယ်ဟိုကသတိပြဟုတ်နော်ဟင်အဲ့တော့ဒုရှိသက်စကားပြောကြအောင်စုဟင်အဲ့တော့ဒုကဘာလုပ်လို့တတိနဲ့လုပ်ကြမယ်နော်နှုတ်ပါနှုတ်ပါဖရာတရားတော်မှာအောင်ပေတာမရှိပါဘူးပေချုပ်ပေတာမရှိပါဘူးနော် မှတ်ပါကိုမပေးရပါဘူးမကပဲပြီးမှာပါနော်ဟေးလူကျင်တဲ့တရားကိုလည်းကိုမရှာပါဘူးအမှတ်ကပဲရှာပြီးမှာပါနော်ဟေးဟုတ်နော်ဟေးသူခုနပြောတဲ့တတိကအလုံးသုံးမျိုးလုပ်ပါတယ်လို့ပြောပြီးသားကိုဟုတ်နော်ကိုသိကျင်တဲ့တရားလည်းအမှတ်ကပေါ်ထုတ်ပြီးမှာပါကိုကြောက်လှကြီးရဲ့လေးဆိုတဲ့ကိလေသာလည်းအဲအမှတ်ကပဲဖယ်ထုတ်ပြီးသွားပါ ပြီးတော့ကိုမနိုင်တဲ့စိတ်ကိုလည်းအဲ့ဒီအမှတ်ကပဲထိမ့်ပြီးပါတတိဟာအလုံးသုံးမျိုးလုပ်ပါတယ်တို့ကတတိကူပဲခုနကကြမ္မာကြီးရာထာမှာတယ်နော်ဟုတ်နော်မှတ်ပြီးပါမှတ်သမ်းပါမှတ်ဖို့လိုရင်တို့ပြောတာနော်အမှတ်ခိုင်းတာနော်မှတ်ဖို့လိုရင်မှတ်ပြီးပါဟုတ်ရတို့ကအမှန်နဲ့လုံလုံပါဟင်ပညာကတော့ဖြင့် သူ့ခန္ဓာရထားတဲ့လူဖြစ်ရင်လူခန္ဓာပေါ့လေလူခန္ဓာတော့တယောက်နဲ့တယောက်ဒါပြီးဆောင်ထားရင်တူမှမတူကြပဲလေတချို့ကမြေတောင်ဆောင်ပြီးအဲလူဖြစ်လာတယ်ဒါဒီပါတော့ပါရာကြီးတဲ့လေတချို့ကရေဦးဆောင်တယ်တချို့ကလေဦးဆောင်တယ်တချို့ကမိဦးဆောင်တယ်ဦးဆောင်တဲ့အတိုင်းသူတို့ဓာတ်ကြိုက်ကလည်းမတူကြဘူးတချို့ကြတော့အချင်းများများပါရတယ်တချို့ကြတော့ဖာများများပါရတယ်တချို့ကြတော့ချိုးစိတ်များများပါရတယ်ဟုတ်တော့တူရလားဗျာတူနိုင်ဘူး အဲ့ဒါဓာတ်ဆောင်တတ်တာအဲ့တော့တင်ညာကတော့သူခန္ဓာနဲ့တဲ့မဟာလိုက်ပြီးတော့သူကမှတ်ယူကြည့်တာပဲဟင်သူမှတ်ကြည့်ပြီးဟောတာတဲ့တယ်ဆိုရင်အဲအဲ့ဒီတဲ့တဲ့ဟာကိုအဲယူဖို့ရလေအဲမတဲ့ရင်မတဲ့ဘူးကိုသူကမှတ်ပေးရတယ်အဲ့ဒီတိုင်းကိုနောက်ကချန်တဲ့ခန္ဓာတွေကလုံးလုံးပေးရတာပေါ့ဟုတ်ကြခွေးဖြစ်လေခွေးယုံနဲ့တန်အောင်အဲ့ဒီနောက်ကဝေဒနာပညာသင်္ခါရဝิญဉာဏ်ကလည်းလုပ်ပေးရမှာပဲလေ ဟုတ်ဗျာနာဖြစ်တော့နာယုံနဲ့တန်အောင်ပေါ့ဗျာအဲဖြင်းဖြစ်တော့ဖြင်းယုံနဲ့တန်အောင်ပေါ့ဗျာသူကလုပ်ပြီးဟုတ်နော်ဟင်အဲ့ဒါကသူရလာတဲ့လက်ရှိဘဝနဲ့လက်ရှိခန္ဓာအတွက်သာသူတို့လုပ်ပြီးတယ်ဟုတ်နော်ဖရာသားသမီးအတွက်မပါသေးဘူးဟုတ်ဗျာသူကဖရာသားသမီးတွေတင်တယ်ဟင်ဖရာသားသမီးဆိုတော့ဖရာသွားတဲ့လမ်းသူလိုက်ဖို့လိုအပ်သေးပြီနော် ဘုရားရှင်နဲ့အရိယာများသွားတဲ့လမ်းတို့ကအဲ့ဒီပဲဥတည်ရမှာထင်ကြဟုတ်ကြဟိဟိတို့ကအဲ့ဒီပဲဥတည်ရမှာဗျဟိဘုရားသွားတဲ့လမ်းဘုရားရှင်နဲ့အရိယာများသွားတဲ့လမ်းတို့ကအဲ့ဒီသွားကြတာမှာအဲ့ဒီသွားရမှာဆိုတော့ဘာလို့အားလဲဒီအမှကလေးနဲ့မှားရင်မှားရင်နဲ့အမှကဘုသူတာဝန်ယူတယ်အကျိုးရှိမရှိဘူး အမြဲတမ်းခွဲကြံတယ်တတိကခွဲပြီးတာကိုကြံတဲ့အကြံကိုပြောတဲ့အပြောကိုလုပ်တဲ့အလုပ်တွေအကျိုးရှိမရှိကိုပဲတစ်ဖက်ကအပြစ်ကင်းမကင်းနော်တတိယခွဲခြားသွားမှာဒုက္ခမဟုတ်ဘူးဒီကျမကြီးခုနကဟိုအစာကိုတောက်ကြည့်ရင်းနဲ့ပြီးသလိုလေတတိယတောက်ကြည့်ပြီးတော့ဟိုသူ့အဲ့ဒါကိုခွဲပြီးမှ ဟုတ်ကြအဲ့တော့တို့လူဖြစ်လာတော့ဖယားသားသမီးဖြစ်လာတော့အကျိုးရှိမရှိလဲတို့တတိကပြောလို့တိလာပြီအပြစ်ကင်းမကင်းကိုလဲကိုကြံတဲ့ကြံပြောတဲ့ပြောလုံးတဲ့လို့ပြီးလာပြီဆိုရင်တို့အကျိုးရှိအပြစ်မဲ့ပဲလုပ်တော်မလို့နော်အကျိုးမဲ့အပြစ်ရှိမှပြီးရင်လုံးမရလားဟုတ်နော်လုံးဘူး ဟင်အကျိုးရှိအပြစ်မဲ့ပဲတို့ရွေလုတော့မယ်ဟုတ်ဗျာဒါတောင်တတိနိုင်မနော်ဒါကတော့ဓာသွေးကဓာပါတောက်မှာပဲဟုတ်ဗျာတို့ပြောနေကြစကားဆိုဆရာဝန်ကြီးကလူမမာကိုစမ်းသစစ်သေးလိုက်တဲ့ခမည်းမှာအဆုတ်ယောဂဖြစ်နေတယ်ဟုတ်နော်ဟင်အဲအဖိုးတို့ပြောတော့တီးပြီးလားတီးပြီးဖြစ်နေတဲ့ဟင် ခင်ဗျားဒီတိုင်းဆိုရင်၃နှစ်ပဲခံမယ်၅နှစ်ပဲခံမယ်ဒါလို့ခင်ဗျားသေးလေးပတ်ကိုရလိုက်ပါဖြတ်လိုက်ပါလို့ခံတို့ဆိုသူ့ဓာတ်ကတောင်းနေလားဒီသေးလေးတော့မှာသူ့ဓာတ်ကသေးလေးနဲ့တည်တယ်ဓာတ်လေဟုတ်နော်ဟေးအပူလွန်တဲ့ပုဂ္ဂိုလ်များသုံးပါပါတယ်ဒီသောဆောင်နဲ့သုံးတာပါစေတီတူရဲ့တူဆိုတာလေဒီသောဆောင်သမားပါဟေး ဟိုညီဆောင်ညီဆောင်သမားကမတော့နိုင်ပါဘူးဒီသောဆောင်သမားဝါရောဆောင်သမားအပေါက်ဆုံးမဲ့အဲ့တော့သူ့တက်ကတောင်းနေပြီပဲဗျာတောင်းနေတော့ဆရာဝန်ကသုံးနှစ်မှပြီးမယ်ပြောတာဒီမှာပေးမယ်မသိမယ်အဝေးအရှိကြီးမြင်ဘူးတာမှမဟုတ်ထားအရေးကြီးတာကအခုဖေးလိုက်တာဘယ်လိုဟဲ့နိုင်မှာမလား ပေခါမပေဟဲဟုတ်ကလားဖြတ်နိုင်မှာမလားတတိကိုတတ်တတ်ထားမှာနော်ဟင်ဒါကိုဆရာဘုံကကြည်လို့အဲသုံးနှစ်ဖက်ခံမယ်လို့သူပညာနဲ့သိတော်လည်းပဲကိုယ်ပညာနဲ့ကိုယ်ခန္ဓာတွင်မသိတဲ့အတွက်မကြောက်တာနော်ဟင် ကိုယ်တတိနဲ့ကိုယ်ခန္ဓာတွင်၌ရှိလို့သိရင်ဆရာဝန်ပြောဖို့တော့မလိုပါဘူးတတိကလိုလိုပဲသွားတာပါဟုတ်နော်အဲ့တော့သူကတတိရှိဖို့လိုအပ်ပါတယ်တတိရှိတော့ဘာလို့မလို့အကျိုးရှိအပြစ်မဲ့တွေလုပ်တာနော်ဟင်အကျိုးရှိအပြစ်ကင်းနေပဲတော့လုပ်ကြမှာပေါ့အကျိုးရှိအပြစ်ကင်းကြည်တဲ့တွေးမယ်ပြောမယ်လုပ်မယ်ဆိုရင် ကိုယ့်ကိုယ်ကိုမကြည်ညိုနိုင်ဘူးလားနော်အကျိုးရှိအပြစ်မဲ့တွေကြီးတဲ့လုပ်တဲ့ပုဂ္ဂိုလ်ဟာအိတ်တာတို့မေစရိယတို့မာနတို့သိမရှိဘူးနော်သူတို့အောက်ပြီးသွားတာတွေမဟုတ်လားအကျိုးရှိအပြစ်မဲ့ကြီးတဲ့လုပ်တဲ့ပုဂ္ဂိုလ်ဒီမေတ္တာရယ်ကရုဏာရယ်မုရိတာရယ်ဟိုသုံးခုရဲ့ဆိုင်ရှင်ပဲဝင်ပါပဲ ဟုတ်နော်ဟုတ်နော်အကျိုးရှိအပြစ်မဲ့ကြီးတဲ့ကြံလဲဒါပဲကြံပဲပေါ့ပြောလဲဒါပဲပြောမယ်ပေါ့လှုပ်လဲဒါလဲဒါပဲလှုပ်မယ်ပေါ့ဒါကြီးတဲ့ထုံမှများတဲ့ပုဂ္ဂိုလ်ဒီမေတ္တာဘိတ်အများနဲ့တန်တူဝင်လာပြီနော်နော်ဒါတတိရှိမှတယ်နော်တတိရှိရင်အကျိုးရှိမဲ့အပြစ်မဲ့ကိုကိုယ်တိုင်ပြပါတယ်တို့ဒီစကားပြတယ်လားတဲ့အကျိုးရှိတဲ့အပြစ်မဲ့ကိုသိလာတဲ့ လူသားတယောက်ဒီဖရာသားသမီးဒီအကျိုးရှိနဲ့အပြစ်မဲ့ကိုကြီးတဲ့ရွေးလုပ်တဲ့တဲ့ဘာတွေထုံးကားလာမလဲအထက်ကိုတက်မဲ့မေတ္တာစိတ်တီးကရုဏာစိတ်တီးမုရိဒာစိတ်တီးဒါတွေပေါ်လာမှာပေါ့နော်မာနရဲ့ဆန်းခြင်းပဲအိတ်တာရဲ့ဆန်းခြင်းပဲမစ္စရိယရဲ့ဆန်းခြင်းပဲဟုတ်ဗျာဟင်အဲ့ဒါလေးနဲ့ကြီးတဲ့လှုပ်သွားရင်ကိုကူကူဟော မကျင်ညိုဘူးလားကျင်ညိုပါဘူးကိုယ်တိုင်နတ်ဖြစ်သွားတာဟုတ်နော်အဲ့ဒီတိုင်သူတော်ဘာဟောသူမေတ္တာစိတ်နဲ့သူကိုကိုနဲ့ဓာတ်လူထားပြီးသူကိုကြီးဆောင်းရှောင်းနေတယ်ကျေးဇူးမတင်ဘူးလားကျေးဇူးတင်ပါနော်နော်မေတ္တာပါဓာတ်လူထားတာပြောတာမဟုတ်လားဘုရားဟုတ်နော်ဓာတ်လူထားတာကိုနဲ့ဓာတ်လူထားတာကိုစာလိုမေတ္တာဟုဟင်သူ့ရွာစကားနဲ့ပြောတော့ကိုနဲ့ဓာတ်လူထားလိုက်ပြီ တွေးလိုက်သမ်းပါဟောငါကောင်းသားတယ်လို့သူလည်းကောင်းသားခြင်းရှာပါပဲတပူနဲ့တန်ထားတာတယ်ဟုတ်နော်သူလည်းငါကောင်းသားတယ်လို့သူလည်းကောင်းသားပါစေဆိုရင်ဓာတုစိတ်ဖြစ်သွားနော်ဓာတုသွားအဲ့ဒါပြောတာနော်ဟုတ်ဗျအဲဓာတုသိထားပြီးသူ့ကူညီရင်သူဘလောက်ကြည်သူတင်လိုက်နော် တို့ပေါ်ဘလောက်အာကိုလိုက်မလဲတို့ပေါ်ဘလောက်ယုံလိုက်မလဲဟုတ်နော်တို့ပေါ်ယုံမှာဗျတို့ပေါ်အာကိုမှာဗျဟုတ်ဗျာဒီလိုလိုကိုကိုယ်တိုင်သူတော်ဘာမိဂူကအာဘူကနတ်ကောမဖြစ်နိုင်ဘူးလားကိုကိုကိုလည်းကြီးညူသလိုအများလည်းကြီးညူတာကိုအဲဒါဆိုတို့ဥပမာပေးရရင်တော့ တရားမင်းနဲ့ဥပမာပေးရမှာဟမ်တည်ပြီးတဲ့တရားထိုးထလိုက်ဦးမယ်ဟင်ဟင်ချိုးဘုံပေါ်ပါမလားဘိုးကြီးချိုးချင်းကြီးများလို့ဟင်ဟုတ်ကလားတရားမင်းသူကတို့လူဘုံဝတော်ကမသလားဆိုတဲ့ရွာကလို့ဆိုပါတယ်နော်မသလားဆိုတဲ့ရွာ ရွာတော်တော်ကြီးပုံပေါ်ပါတဲ့ပါဖြစ်လို့လို့ဆိုရွာသားကြီးအုပ်ချုပ်တဲ့ရွာပေါ့အဲ့ဒီမှာပူမာခသူကသူလူကိုလူတဲ့ကလူပါပဲနော်အဲ့ဒီတို့ရွာတုံးလားရတုံးလားဘိုးတို့ဒီလည်းရှိမှာပါပဲတို့တို့ငယ်ငယ်တုန်းကတို့ရွာလေးလည်းရှိတာပါပဲတော်ကြတုံးခေါက်ပြီအရေးတောင်းရှိတုံတုံနဲ့တို့တို့ကတော့တုံးခေါက်တာဟုတ်ဗျာရွာသွားရပြီအဲ့ဒီရွာလူကြီးရှိတဲ့အိမ် ဟင်အဲ့ဒီအိမ်ဝင်ထဲမှာပြီးဝေးကြရတာကိုရွာကိစ္စရာကိစ္စဆွေးနွေးပြီးဝေးမဲ့လို့တော့အဲ့ဒီကိုမာကကသူ့ထိုင်မှုရခြေတော်ကလေးနဲ့နေရာလေးဟိုအမိုက်ဒီပါဒီနေမှာပေါ့ဗျာနွားကကော်ရိုးတို့ဘာတို့နဲ့နေမှာပေါ့နော်ဟင်တော့ဘူးဒီတို့ခြံလာကြည့်လိုက်ပေါ့နွားမွေးတဲ့ခြံဟုတ်သားဟင်ဟင်ဘယ်လောက်တန်ရှင်းလိုက်မလဲဟဲ့ဟင် အဲ့ဒီမှာရှုပ်ရှုပ်ပွေပွေနဲ့နေမှာပေါ့အဲ့ဒါကိုကူမာကကသူထိုင်မှုခြေတော်ကလေးနဲ့ညာသူကခြေတော်ကလေးနဲ့ညာတော့ပို့ဘေးသူကလူထိုင်သူကသိမဆိုးဘူးဟိနောက်တခါသူ့ကိုခြေတော်ကလေးနဲ့ညာပြန်တော့နောက်တစ်ယောက်ကဝင်လာပြီးလူထိုင်ဟိအဲ့ဒါဒါနဲ့သိမဆိုးဘူးတဲ့ဗျဟိတခါတော့တခုရမ်းပြန်ရော တရားမှန်ပြီးတော့နောက်တရားကဟိုကဝလူထိုင်ဒီကလူထိုင်လေအဲဒီမှာ तू ကတတိရှိတော့သိတာပေါ့ဟာအကောင့်လူတိုင်းကြိုက်တာပဲနော်ဒီဘူးတီတွေရောကြိုက်ပြီးဘာလို့မလုပ်တာတော့ပြင်းလို့ဟုတ်ဗျာကြိုက်ပြီးဘာလို့မလုပ်တာတော့ပြင်းလို့ ဘူးတိတွေဒါပဲပြောပြရရှိတာပဲဟုတ်နော်ကောင်းမှန်သေးရတာလေဟုတ်ဗျာအဲ့တော့ကိုမာကကနောက်တော့မနေတော့ဘူးနောက်ရည်ကြီးကြတော့တပြေပြီထမ်းလာတော့ဟင်ဟင်ဟုတ်နော်ခုနပြောတဲ့မေတ္တာသိက္ခာပါလိုက်တာတင်တယ်ခြေတော်ကလေးညာရာကမေတ္တာသိက္ခာပါလိုက်တာပါအေးတတိရှိသူဒီခြေတရားနဲ့မေတ္တာရဖြစ်ပါလေဟင် ခြေတစ်ခါရမ်းယူလေးနဲ့မေတ္တာပေးရပါတယ်။ရေးကြီးတာတတိရှိဖို့လိုတာပဲ။ဟုတ်ဗျာတတိမကျင်တော့ငါဥထားတဲ့နေရာမှာငါလှုပ်ထားတဲ့နေရာမှာနဲ့ပြန်လေတော့လာမနော်။ဟေးအိဒါလည်းလာမှာပဲမစ္စရိယလည်းလာမှာပဲ။ဟောသူကြလာဘူးဗျ။အဲတပည့်စီကြိုင်လာပြီးဖီဝဲဝဲတဲ့ဆိုသူကရှိကတပည့်စီကြီးနဲ့ရောက်လာ။နောက်တော့မဟုတ်တော့ဘူး။ဖီဝဲတဲ့အခါချမ်းချမ်းသာသာဖြစ်အောင် ဟေးမိုးတန်လေတန်ခန္ဓာအောင်ဆိုအဆောက်ဦးလေးပါသူကဆောက်လိုက်သေးတယ်ဗျဟေးဟေးအဲ့တော့မိုးရွာလို့သိဝေးလေချမ်းချမ်းသာသာရှိမှာပေါ့နော်အဲ့လိုလှုပ်တာနောက်တော့မဟုတ်တော့ဘူးအပြင်ကိုထွက်ပြီးဒီနေရာဘွဲရှိတဲ့ဘွဲရှိတဲ့နေရာတုံးချမှာပေါ့ဗျာအဲ့ဒါတရားပဲမဟုတ်ဘူးလားသူသွားလာနေဘွဲတင်းနေဖြစ်နေတဲ့အော်ဒါသူများသွားရင်ဆင်းရဲကြမှာငါဆင်းရဲတယ်လို့သူများလည်းဆင်းရဲမှာပဲ အဲ့တော့ဒီနေရာလေးတော့ငါတုံလေးချထားခဲ့မဲ့လောက်သူလောက်ထားမြင်တော့ဘေးကမေးတယ်ခင်ဗျာဘာလို့ထားလဲအဲ့တော့သူကသာသနာပါဘူးတို့လူကုသိုလ်အကုသိုလ်မပြောတာတော့နာလန်းဖောက်ထားလို့ပြောလိုက်တယ်သူပြောတာတလူပြောတာလေခင်ဗျာဘာလို့ထားလို့ဆိုနာလန်းဖောက်ထားဟုတ်ပြီလားဟေးဖောက်နိုင်ပါမလားဘိုးရွှင်ဖောက်နိုင်ပါဟေးဟုတ်ပါမလားဟုတ်ပါ ဟင်နောက်မှာကသူစီတာရှိတယ်နော်တော့ခူလာလိမ့်မယ်ဟင်နောက်မှာတော့ခူကလာအောင်မှာဟင်အဲအဲ့ဒီမှာနာလားဖောက်တယ်ဆိုကျွန်တော်လည်းဝင်လို့မယ်ကျွန်တော်လည်းဝင်လို့မယ်နဲ့နောက်ဆုံး33ဦးဖြစ်သွားတာလေအဲ့ဒီ33ဦးဟိုသူတို့နေတဲ့နတ်ဘုံကိုဒါဝတင်တာလို့သုံးတာပါ33ဦးတော့သူတို့နေရဟုတ်ဗျာအဲ့ဒါတွေကြီးတဲ့လောက်ထားတာ ဟင်အခြေရှိသူအဲ့ဒါတွေလုံတော့ဘူးသီးကတော့ခိုးလို့နေမှာပါပဲအိမ်ကလူကသူတို့ကတော့ဘာတော့အဲအားလို့ရှိရင်မိသားစုတွေထိုင်ပြီးစကားပြောခဲ့ဆိုခဲ့တိုင်ပင်ခဲ့ဒီလိုနေကျင်တာဒီကအဲနောက်လှည့်ကြည့်တာမဟုတ်ဘူးအဲ့ဒီနာလန်းကြီးတဲ့ဖောက်အိမ်လို့တော့မလို့ဘူးနာလန်းကြီးတဲ့ဖောက်နေလို့ဟုတ်ကလားဗျာဟင်ဒီနောက်ကနှုတ်ခမ်းတစ်ခုစုနေတယ် ဟုတ်ဗျာဟေးသူတို့သုံးသုံးပဲသုံးကတော့ကောင်းတာတဲ့သူကိုလျှောက်လုပ်ထားပဲလေဟေးသူတစ်ပါးကောင်းတာရင်ငါချမ်းသာတယ်လို့အများချမ်းသာပါစေဟုတ်ဗျာဟေးငါချမ်းသာတယ်လို့အများချမ်းသာပါစေဒီစိတ်နော်အဲ့ဒါဓာတ်လူထားတဲ့စိတ်မဟုတ်ဘူးလားအဲ့ဒါဒီလိုက်လို့လိုက်လို့တော့ယွာသားမင်းကပါသူတို့မျက်မှောင်ကျူမဟုတ်တာလို့ရင်သူကဒန္တလို့ရတယ် ကိုဟုတ်တာတွေလုံးပြီးတော့ဟင်မဟုတ်တာလုံးတော့ရွာသားမင်းကတော့မိုးဘူးတည်းဗျာဟင်ဒီတော့ဒန္တလုံးမမရတာသူဟာတွေကအကောက်လုံးပြီးတော့ဟုတ်ဗျာအဖိုးလုံးရင်လားရွာသားကသားမှာဗျာအကောင်လုံးတော့ရွာသားကလည်းမသားရဘူးဗျာဟင်အဲ့တော့ဘယင်းသွားပြီးဂုံချောတော့ဟုတ်ဗျာဘယင်းသွားဂုံချောတယ်အရှင်မင်းကြီး ခုခံဖို့အရှင်မင်းကြီးဘုံကံဖို့ကျွန်တော်မျိုးရွာမှာအဲခိုးဆိုးတိုက်ခိုက်နေတဲ့လူတွေရှိပါသေးခုဟုတ်ဗျအဲတော့ဘယင်ကလည်းဒီလိုဆိုဖန်ဟာဖိဟာဟိဖန်ဖိအဲခိုးဆိုးတိုက်ခိုက်နေတဲ့သူ့ဘုံကံမယ်ဆိုတော့အဲဒါကြီးတစ်ချက်တော့မိတ်ပေါ်ဗျာသင်နဲ့သနင်းသဖေးထုတ်လိုက်ဗျာဟုတ်ဗျာဟိအဲတော့ ကိုမာကကသူ့နောက်က32ယောက်ကိုပြောတယ်မိတ်ဆွေတို့ကျုပ်စကားကိုနားထောင်ကြမှာလားမင်းဟာမင်းစကားနားထောင်လို့မှအခုဘန်းခံရပြီဆက်ပါနာတော့အောင်မဟုတ်ဟုတ်ကလားဗျာဟေးမင်းစကားနားထောင်လို့မှအခုဘန်းခံရပြီမင်းရှိစေပါနံပြောပါလို့ဟေး တို့ဒီလိုလုပ်လေတို့ကမေတ္တာမပြည့်နဲ့ကြွားသားမင်းသည်သူ့ကိုတရားရှိလို့သူ့ကိုတရားသူ့ပိုင်တာဘူးသူ့ကိုတရားတယ်သူလုပ်တာမေတ္တာမပြည့်နဲ့နော်ဘိရင်ကဟောဘိတာဝန်ရှိလို့ဘိရင်လုပ်တာသူ့နေရာငါဖြစ်ရင်ငါဘိရင်ဖြစ်ခဲ့တယ်လေနှစ်တို့လဲဒီလိုနေမှာပဲဒါလူထားလိုက်တာနော်နော်ဆင်းဟာလည်း တခင်ခိုင်းနင်းရမှာပဲငရုစင်ဖြစ်တယ်ငရုလည်းခိုင်းနင်းမှာပဲဟုတ်တော့ဒီအဲ့လိုစင်လဲတို့ကမေတ္တာမပြည့်နဲ့ကွာအဲ့တော့တို့ဂုံချောတဲ့အဲယူရွာသားရောအဲဂုံချောတာကိုအဲလက်ခံပြီးအဲဖေးတလုံးနဲ့အမိန့်ရှိတဲ့ဘယင်ကိုရောအဲ့ဒီဖေးတလုံးဘယင်ရဲ့ခိုင်းပြီးချက်အတိုင်းနင်းမဲ့သင်ကိုရောတို့မေတ္တာပွားကြစို့ဟမ် အဲဒီမှာဆင်းနင်းဖို့ရလှုပ်တယ်သူတို့နာကြသူတို့ရဲ့တို့ပြောကြပါဘူးစမ်းရည်အိုင်ကြကိုမီးဖြတ်မသွားနိုင်တရားမေတ္တာဆိုတော့အေးအေးတယ်နော်စိတ်ကလေးအေးမှမေတ္တာဖြစ်မှာနော်စားဖြစ်မှာနော်အရေးကြီးတာကိုယ်တွင်းစိတ်ကိုရင်ပြင်းမှာအပြင်းဘူးဘလောက်ဘူးဘူးပါနော်ဟုတ်တော့ဟေးဟိုတို့ ရေသိုးနေတဲ့စွမ်းထွက်နေတဲ့နေရာကိုတော်မီကူးနိုင်လို့လားဗျဒါဘူးသီးတွေအပြီးဘုံပါဗျကူးနိုင်မှုနော်မကူးနိုင်တယ်လို့သူတို့ရဲ့ပြုတ်လုထားတဲ့ပရာဟိတာစိတ်သူတို့ရဲ့ခုလက်ရှိထားရှိတဲ့ဓာန်တူစိတ်ကြောင့်ဆင်မနေနိုင်ဘူးနောက်ပြန်လှည့်ပြီးရဒီခင်လူမြင်လို့မနှင်းရတာထင်ရဆိုဖြာအုပ်နင်းခိုင်း ဟုတ်ဗျာဖြာအုပ်နေခိုင်းတော့လေမနေရဘူးអော်ပြီးပြေးတာပဲဟင်အဲ့ဒီမှာဘယင်ကစဉ်းစားတယ်ဒီကောင်းလေးဆောင်းကောင်းရှိရဒါကြောင့်မို့သာဆင်မနေနိုင်တာရှေ့ခေါ်ဟဆိုတော့အဲ့ဒီ33ရောက်ခေါ်ခိုင်းတင်းတို့မှာဆောင်းကောင်းရှိသလားလို့မေးရှိပါတယ်ရှင်မင်းကြီးဟုတ်ဗျာဒါဆောင်းကောင်းရှိရင်ထုတ်ပြကြစမ်းဟုတ် သူတို့ရှိတဲ့ဆောင်ကောင်းကစိတ်မှနော်ထုတ်ပြလို့ရပါမလားရဘူးနော်စိတ်မှရှိတာဟင်အဲ့ဒီမနောတကလေးထင်တယ်နော်မနောတကလေးစိတ်မှရှိတာကျွန်တော်မျိုးတို့ဒီစိတ်ဒီစိတ်ထားပါတယ်ဒီစိတ်နဲ့ဒီစိတ်နဲ့အများအကျိုးကိုကျွန်တော်မျိုးတို့လုပ်ပါတယ်ဒီစိတ်ဒီစိတ်နဲ့ကျွန်တော်မျိုးတို့အသက်မွေးကြပါတယ်အဲ့ဒါဟာကျွန်တော်မျိုးတို့ရဲ့ဆောင်ကောင်းပါပေးလို့ပြောတာ အဲ့ဒီမှာဘယင်ကြီးကကြည်သန်းသူတို့ရဲ့ကြည်စုကိုဆင်ငါမှတည်တယ်ငါဆင်လောက်တော့မတည်ဘူးနော်ဆင်ကသူတို့ကြည်စုပြီးလို့လှည့်ပြေးတာမဟုတ်ဘူးလားနော်ဟေးငါဆင်လောက်တော့မတည်ဘူးသူကိုယ်သူလဲအဲအပြစ်ပေးတဲ့အနေနဲ့တိုင်နဲ့ရွာသားတဲ့အပြစ်ပေး င်လဲပြစ်ပြီးတဲ့နေနဲ့အဲ့ဒီမသလရွာဟာငါမပိုင်ကြီးရသူတို့33ကိုအလိုက်တော့တယ်ဟုတ်တော့ဟင်သူသူအဲဒါပြစ်ပြီးတာထင်တယ်ပြီးတော့သူတို့ကိုဂုံးတိုက်တဲ့ရွာသားနဲ့မိသားစုကိုလည်းသူတို့ကြုံဖြစ်နေအလိုက်တော့သူတို့နေနဲ့ဆင်ကိုလည်းအဲသူတို့ရဲ့အခိုင်းစီကြုံဖြစ်နေအလိုက်တော့တာဟုတ်တော့ ဥမာကဥမာကလူဘဝကလေးကစိတ်အေးတော့အာလုံးအေးသဘောသူကစိတ်သင်္ခါရစိတ်ပြင်ဖို့စိတ်လိုအပ်ပါတယ်ဟုတ်လားစိတ်ပြင်ဖို့ဘာလို့ဘာလို့အပ်ပါတယ်အကျိုးရှိအပြစ်မဲ့ကိုသူကအမြဲစဉ်းစားပါနော်အကျိုးမဲ့အပြစ်ရှိဖြစ်နေခဲ့ရင်သူမစဉ်းစားပါနဲ့နော်ဟုတ်တတိရှိရင်ဟော ကိုကြံတဲ့အကြံပြောတဲ့အပြောလုပ်တဲ့လို့အကျိုးရှိအပြစ်မဲ့မသိနိုင်ဘူးလားသိနိုင်တာပဲပြီးလို့တို့ကအကျိုးရှိအပြစ်မဲ့လုပ်နေရင်တို့စိတ်အေးနေမှာဟုတ်နော်စိတ်အေးရင်ကံရင်ကြီးမှာပေါ့ဥရုနဲ့အာဟာရကြားရင်တော့ကြားမှာနော်အပြင်ဟာအဝေးပါအတွင်းဟာအနည်းမဟုတ်ဘူးလားကိုအနည်းကကိုမိတ်ဆွေဖြစ်နေဖို့အရေးကြီးဆုံးပဲဟုတ်နော် အဲဒီမှာဥမာကကပြန်လာရှင်ကြီးတခါတည်းတလှည့်စီပြီးလူပြုံပြုံပြုံပြုံနေအရင်ကတော့ကတော့အိမ်ကြံရတာတွေဖွားဖို့လူဟာတွေနေမှာပေါ့ဟင်ဟင်ဒီတိုင်းသူဖမ်းတာကောင်းပြီအိမ်နေလဲအပူပဲတို့ဟာဘာမှလောက်တာမဟုတ်ဘူးနဲ့ပါသေးတော့ဖွားပူရောဟဲ့ပုံဘူးအဲ့လိုအဲ့လိုကောပြောခါသေးလား ဟင်ဟင်အဲဟိုတော့ဟုတ်ပါမလားဗျာဟင်ဟင်တို့တို့ရန်ကုန်နေတော့ငါတို့လူဘဝမှာနေကြရတို့နဲ့ဟိုရပ်ွက်အလုပ်တွေလုပ်တာပေါ့တို့တို့ကတော့ကောင်ဖီလေးကြည့်ပေးပါဘူးရလာကဖြစ်တို့ရပ်ွက်တဲ့ရလာကလုပ်ခဲ့ပြီးပါတယ်တို့နဲ့တို့လိုတာကပူကြီးဟောင်းမခင်မောင်းဘူးကြီးခင်မောင်းခေါ်ပါလို့အဲသွား သူ့အိမ်သွားသူနဲ့မတွေ့ဘူးအဲသူသူ့ဇနီးတော်ခင်ညွန့်နဲ့တွေ့တာနင်းကြဘူးစကားပေါက်ကလည်းဆိုဆိုနဲ့ဟင်ဘယ်အဲ့ဘိုးကြီးပဲသွားတော့မေးဆိုသိပေါင်တော့မျက်နာစုံကြီးဆိုလားတချမ်းပဲစုံကြီးဆိုလားအဖိုးဤရဖိုးတော့သိပေါင်တော့မျက်နာစုံကြီးဆိုလားတချမ်းပဲစုံကြီးဆိုလားအဲကျင်းသားလို့လားမကျင်းသားလို့လား အဖိုးပါမပါဘူးနော်အဖိုးပါတော့မပါပါဘူးအဖိုးနဲ့လဲပြီးရအောင်လို့လေအောင်ပဲတို့နဲ့တူတူတော့ဖို့တော့ဖက်တယ်မှာဟေးတို့တော့ဖူတို့တော့ဒီမှာပါဘူးပုံမူကြီးလာပုံရဲ့ဦးလေးသူကဒါသားလေးကနေတရားလို့သူကပူကြီးခဲ့တယ်ပြင်ပြင်ယူရတာလေတို့နဲ့တူတူလုပ်ဖို့ခိုင်ပဲဒီပါဟုတ်လားအဲ့တော့ကောင်းတာလုပ်ရင် အများကြိုက်တယ်မရမကြိုက်နော်ဟုတ်ဗျာဟင်အများချစ်ရင်မရမုန်းနဲ့မရချစ်ရင်အများမုန်းနဲ့အဖို့ပါကြိုက်တယ်တိုက်တဲ့ပုံအဖို့မရောအဖို့မရောအဖို့ဟို သူကလည်းဟိုဟိုတော့ဘူးဒီမှာဟောဘူးကိုဘာမို့သူမေးတာဟိုဘူးဘူးဒီမှာဘူးမို့မေးတာဟင်ဟင်အဲဘာကိုလည်းတော့ဖိတ်ချဖိတ်ချဖိတ်ချဖိတ်ချဖိတ်ချအဲ့လိုဆိုဘာကိုလည်းဖိတ်ချဟုတ်ဗျာအေးအများကြီးမရမို့မှဖိတ်ချသည်ဟင်မရကကိုအိမ်ကကိုအလုံးနဲ့ကိုမိသားစုသာသင်္သာတာလေး အများစင်စားမှာမဟုတ်ဘူးဟုတ်နော်ဟင်သူလည်းမွေးထားတဲ့သားသမီးတွေကောင်းစားယူထားတော့တာစင်စားမှာအများတော့သူစင်စားတာအဲတော့အဖိုးရာဥမာကလည်းကိုရင်းစားကြည့်လိုက်ပေါ့ဟုတ်ဗျာဒီဖန်သွားတဲ့သူတွေကအိမ်ကသွားတာအေးအိမ်မနေလဲအလူဘူကြီးဟုတ်ဟုတ်ဗျာဟင်ဟင်ဝါရာအေးတယ်လေပြုံပြုံပြုံပြုံတိုင်းပေါ့ဗျာ အဲသူတို့ဟိုကအနိုင်ရခဲ့ကြတဲ့အဲရွာသားကြီးနဲ့ရွာသားကြီးမိသားစုလည်းကျွံတဲ့အဲတို့ပါတို့ရွာကလည်းသူတို့ပိုင်ရွာတဲ့မသလားရွာကလည်းလေဟုတ်ကြမင်းအာနာမသက်ပြရတဲ့ရွာဖြစ်သွားပြီတဲ့ပြန်လာပြီတဲ့ဆိုတော့အဲဒီခါကျတော့လည်းခုပြုံးပြုံးမှာပဲအိမ်ကလူတွေနိုင်လာတဲ့နိုင်လာတဲ့ဆိုပင်တို့တော့ဟုတ် ဟင်ဟင်အဲ့တော့လည်းပြုံးမှာပဲဗျာဟုတ်နော်အဲ့ဒီမှာဥမာကတို့နတ်ဖြစ်လက်မှတ်တဲ့ဖူရခုနှစ်ချက်သူတို့33ဦးရဲ့ပဋိညာဉ်ဟုတ်နော်ခုနှစ်ချက်ခုနှစ်ချက်တို့အသက်ထက်ဆုံးမိဘများကိုလူကျွေးကြတာဟုတ်နော် မိဘများလူကျွေးကြတာတန်းဘယ်မိဘဖြစ်ဖြစ်ငါသားကြီးမှနေရှိသနော်ဟုတ်နော်ငါသားလေးကြီးမှသားအားကိုသမီးအားကိုအများကြီးကြီးပါအမြဲရှိတာဟုတ်နော်ဟင်သမီးတဲ့သားလေးများမွေးတဲ့ဆိုရင်ဝန်ကိုတာလို့ဟုတ်ကြအဲတို့ကပြစ်ထားရင်စိတ်ဆင်းရဲမှာပေါ့နော်အဲ့တော့အသက်ထက်ဆုံးနေတာ မိဘလုံကျွေးကြအတန်းလေဗျနော်ကျေးဇူးတည်တာတယ်နော်သူတို့သွေးနဲ့တို့လူလာဖြစ်ရတာဟိသူတို့သွေးနဲ့တို့လူလာဖြစ်ရတာအဲ့တော့တို့ကောင်းမှုလုပ်ရင်သူတို့ကောင်းမှုလာပြီးရနိုင်မှာတို့မဟုတ်တာလုပ်နေရင်တော့သူတို့လည်းမဟုတ်တာတွေဖြစ်ကုန်နော်တောင်းအသက်ထဲဆုံးမိဘများလူကျွေးကြအတန်းနဲ့ပြီးတော့တို့ ရွှေကြီးမျိုးကြီးခေါ်မလားဗျာတို့တဲ့ကြီးတဲ့အဲ့တော့အဖေရဲ့အဲညီကိုမောင်နှမတွေပြောမှာပေါ့ဗျာအမေရဲ့ညီကိုမောင်နှမတွေပြောမှာပေါ့ဗျာဦးကြီးတို့ဦးကြီးဦးလေးတို့ဘာကြီးတို့ဘာသွေးတို့ပေါ့ဗျာအဲ့ဒါဒီကိုလည်းယူသေးကြအတန်းတယ်သူတို့စကားနားထောင်ပါပေါ့သူတို့ထော်လောကကမလုပ်ဘူးပေါ့ဟုတ်နော်ဒါယဉ်ကျေးတဲ့စိတ်ထင်တယ်နော်စိတ်အေးလို့ယဉ်ကျေးတဲ့ဒီကံပါလာတာ နော်ဟုတ်နော်ဒါစိတ်အေးလို့ဖြစ်တာသူတို့စိတ်အရင်ပြင်တာပါစိတ်ပညာကကံမကောင်းလာတာထင်တယ်နော်ဒါကံကောင်းလာတာမဟုတ်ဘူးလားကောင်းကနေလုပ်ရင်ကံကောင်းတာပဲလေဟင်ကံကောင်းရင်ကောင်းလာလို့ပေါ်တာပဲရှိတာပဲဟုတ်ဗျဟင်ပြီးတော့တယောက်နဲ့တယောက်ဂုံမချောတရံအရေးကြီးဆုံးတင်နော်ဟင် ဟေ့ဂုံချောရင်တော့တံပရာတိတော့ဝင်သွားမနော်ဟေ့ဂုံမချောရဘူးတဲ့တယောက်နဲ့တယောက်ဟုတ်ဗျာပြီးတော့သူပြောတာတော့ဉာဏ်နဲ့စကားကိုမဆိုကြီးဆိုတာပြုဒဝါစာဆိုတာခရီးတိုင်းထွာတာပြောတာပါတယောက်နဲ့တယောက်နေမင်းကစားခရီးတိုင်းထွာခြင်းမပြုကြဘူးတန်းနဲ့ဟုတ်နော်ဟုတ်ဂုံမချောရဘူးခရီးတိုင်းထွာမပြုရဘူးပြီးတော့နေမင်းကစားမကြောက်မနာတာ မပြောရဘူးမပြောကြပဋန်းပေါ့လေသူ့ရဲ့ဆန်းကျင်ပဲကြတော့တယောက်နဲ့တယောက်ตาယာချင်းငံတဲ့စကားသာပြောတမ်းနုညံ့တဲ့စကားတော့နားဝင်တဲ့စကားနားချမ်းပါတဲ့စကားနေမှာပေါ့ဗျာသူများနားချမ်းသာမဲ့စကားကိုပြောဖို့နားမချမ်းသာမဲ့စကားမပြောနဲ့ပေါ့ဒါပြောတာတယ်နော်ဟုတ်နော်ပြီးတော့မှန်တဲ့စကားကိုသာပြောကြပဒံတဲ့သူတော့ခုနှစ်ချက်ဟုတ်ကြ အဲ့ဒါနတ်ပြည်ကိုဖောက်တဲ့နတ်လန်းနေကြကိုကိုယ်တိုင်နတ်ဖြစ်ဖို့လေဗျဖြစ်နိုင်ပါမလားဒုက္ခတွေဟေးတာမယာတိတဲ့တရားထည့်ပေးလိုက်တာဖြစ်နိုင်ပါမလားဒါတရားမျိုးလားဟုတ်ပါမလားဗျဟေးဟေးဟေးရိုးရိုးရိုးတေဒီဘက်ကပုတ်လို့တရားဘက်ကချိုးလို့နေတူပါဗျာဟင်ဟေးအဲ့ဒါတရားမင်းဒီနီးနဲ့ ဒုတာဝရိတာမှာသွားပြီးတော့နတ်ဆိုလူဖြစ်တာပါဟင်လူလောကရဲ့သတုမာရိရဲ့ဒါဝရိတာရဲ့သုံးဘုံပိုင်တာထင်နော်ဟုတ်နော်ဒါတို့စိတ်ကလေးပညာကဆက်သွားတဲ့စကားထင်တယ်ခုလည်းတို့သွားမယ်ခကြီးကခကြီးရှိကြီးနော်ဟင်ဘဝချင်းဆက်ပြီးသွားမယ်ခကြီးထင်တယ်ဒီတဘောကနဲ့ဘူကြီးပြပါမလားပြပါဘူးပြနိုင်မှုနော်ဘဝဆက်သွားရမှာ ဘဝချင်းဆက်သွားရမှာဘယ်ဘဝရောက်ရောက်တို့သည်စိတ်အေးလေးနဲ့ကံအေးလေးတွေလုံ၍ဟုတ်ဗျာဟေးအများအပေါ်မေတ္တာထားတဲ့စိတ်ကရုဏာထားတဲ့စိတ်မုဒိတာထားတဲ့စိတ်ကိုမွေးရမယ်ဒီလားလေးတိုင်သွားလို့ရှိရင်ဘေးမိဘလောက်လောင်လောင်ကိုနင်းထားတဲ့ ညီကအေးနေတယ်စိတ်မီဖြစ်နေတယ်ဖမ်းမီဖြစ်နေတယ်ဆိုဘေးမိမကူပါဘူးရနော်ဟင်ခရီးရေးသွားတယ်ဘေးမိမကူပါဘူးဗျာဒီဟာလေးသာတို့ကအမြဲဆောင်ပေးပါဟင်ဆောင်နိုင်ပါမလားဘူးတီတီဒီလူအိမ်ပြန်ပြောလှုပ်လိုက်တာဟုတ်ကလားဒီအိမ်ရမေးမဟာရီနေမှာပါဘူးဟင် ဟေးတခါလာတယ်တခုတော့ပင်နားတဲ့ဝင်အောင်တွင်းလှုပ်လိုက်တာပဲပြင်းစီခြင်းလို့ဒီဖရာသားသမီးဖြစ်စီခြင်းလို့ဟုတ်ရဖရာသားသမီးဖရာသားအောက်ဖရာလည်းပရာဟိတဝါဒမဟုတ်ဘူးလားသူတော်ဘာကျူပြိဋိဘာဗန္ဒစီသူတော်ဘာကျူနော်ဟိုတို့နေတာဓာရီခံတဲ့ခြင်းကနေပြီးပြိဋိဘာဗန္ဒချင်းတိသူပါတော့လေဒီနေခြင်းကဘာသတိထင်တဲ့ဘုရား နော်ပရာဟိတသူများသိမ့်နဲ့နေသွားတယ်သူများအတွက်ပဲအကျိုးဆောင်သွားတာသူများကိုကိုလိုသဘောထားလိုက်တာမေတ္တာထင်တယ်ဟုတ်ကြအဲမေတ္တာနဲ့နေသွားတာတို့လည်းဖရာသားသမီးဒီလိုနေရမယ်ကြဒီလိုနေလို့ရှိရင်အောက်သွားဖို့ရှိသေးသလားရှိပါဘူးအဖိုးအောက်ပြန်ရင်သေးသလားဟုတ်ပါမလားဗျာအပြန်ကတော့လွတ်ပလား ဟောဗျာတန်တိတ်သွားဟောဗျာဟောဗျာတန်တိတ်သွားဟုတ်ဗျာဟင်လောက်ထားတာဖို့ဘယ်လောက်လုံးလို့တော့ဟင်ဟင်တို့ဟိုဘက်ကဓာညင်တာဆိုတာကတဘဝလုံး24နာရီတဘလုံး24နာရီဓာညင်နဲ့တက်ကဆွဲနေတာတို့တတိလေးကတရမတနာရီလောက်ရမလားလားရပါပါဟင်ဒီတာမကြီးသွားပြီးဒီဘဝနဲ့ပြစ်ထားရင်ဘာမှထူးဘူး မကြီးလေးခွာနဲ့ဖြစ်တော့ဘယ်လိုနေကုန်ဖို့ဆုံးပါဘူး။ဘယ်နဲ့မှမရှိဘူး။ဘယ်နဲ့မှမရှိဘူး။ဘယ်နဲ့မှမရှိတဲ့ဒီဟိုကတမကြီးကပြန်လှုပ်ဆိုလိုက်တော့ဘယ်လိုလုပ်လို့။ဟေးဟေးဟေးတို့ဒီတနားရောက်ကလေးလှုပ်တာကတော့သူ့သွားဖွာတာနဲ့တူတူပဲ။ဟုတ်ကလားဗျာ။ဟေးမဘွေးကိုင်းတယ်မဘွေးကိုင်းတိုင်းကိုကနိုင်တာပဲ။ကြက်ကောင်းကိုင်းဘူး အမြဲဆုတ်ခါဖို့လို့ဆိုလို့သူကဘာလို့လို့အမှန်နဲ့လို့အိဋ္ဌာတော်မှမလွတ်ပါနဲ့ဒါပြောတာဟုတ်နော်ဟင်အဲ့ဒါအမှန်ကတော့ခဲရင်မလားငွေကုန်ကြီးကြများမလားတတ်နိုင်တော့ပြောခြင်းသေးလားဟင်ပြောခြင်းသေးလားတတ်နိုင်တော့ဟင်ဒီဒုက္ခအဲ့ဒီတတိအမှတ်ကလေးနဲ့အလုံးလုံးတတ်ဖို့လေ့ကျင့်ဖို့ဒါတခုပဲလုပ်တယ်ဟုတ်နော် ဟင်ဖရာသားသမီးဖြစ်ဖို့တို့လိုအပ်ပါတယ်ဟုတ်ဗျာအဲပြုပြင်မှု၄မျိုးထဲမှာဒုပိုင်နဲ့စိတ်ကုတို့ကပြုပြင်ဖို့ဟုတ်ဗျာဘယ်ဟာဒီဘလောက်ကြမ်းကြမ်းဘသူတွေဘလောက်ကြမ်းကြမ်းငါစိတ်မကြမ်းသေးရနော်ဟင်ငါကံမကြမ်းသေးရဒီစိတ်တို့အမြဲရှိရမယ်နော်ကဲနာကြဘူးအာ ကြအောင်လို့နော်မှန်ပါဗျာကောင်းတာလုပ်လေကာဆုံးမဆိုးတာလုပ်လေကာဆုံးမကောင်းတာလုပ်လေကာဆုံးမမှန်ပါဗျာဟုတ်နော်မှန်ပါဗျာတို့မနောကံကတော့မဟာမြိုင်လာမယ်ဘာလူမယ်ဆိုတဲ့ကဒါနမြောက်သွားတို့ဒီလူချင်းတို့မလို့ချင်းလေနော်မနောကံကတော့မြောက်သွားပြီလေအဖိုးပါရကြာဘူးသေးတာတို့အလောင်းတော် အနုစဉ်ကာလကဟိုဖျားတသူပွင့်လာတဲ့သူကတွားကြုံတဲ့အချိန်စိတ်နဲ့ရွှေချောင်းကြီးဆောက်ဖို့ဘူးတဲ့ဖူးရဟင်ဘာနဲ့တော့ဘူးစိတ်နဲ့စိတ်နဲ့စိတ်နဲ့ဖျားချင်းတွားလာရင်ဘယ်လိုညာလိုနဲ့စိတ်ကူးနဲ့လေအဲ့ဒါလဲခုဘုရားဖြစ်တဲ့တဲ့ကိုအထောက်ပံ့တယ်ဗျမနောကမှုလကားမထင်နဲ့ဘူးလားနော် စိတ်နဲ့ကျွေချောင်းကြီးလုပ်ပြီးဖရာကိုအဲစိတ်ရှိထေချာဖရာကိုသူလှူခဲ့ဘူးပါတဲ့အဲ့တော့တို့မနောကံကဒီမဟာမြိုင်ကိုလာမယ်လှူမယ်လို့သုံးဖြတ်ကြရပြီးပြီးသားပါကာယကံကလည်းအဲ့ဒီလူပစ္စည်းတွေဝယ်ကလေးကရပြီးသားပါသို့တော်ဝေဒီကံကပါကေတယ်နော်ဝေဒီကချုပ်တယ်တာများတယ် ဟုတ်ဗျာဆွန်လောင်တော်လည်းဒီတိုင်းပဲပစားပိတ်လောင်ထားမဟုတ်ဘူးလားဟုတ်ဗျာဝစီကံချိုးတဲ့တာများဒါမို့တို့ဒီအလူဝဲလေးမှာဝစီကံအများတန်းလုံလုံပေးနေရပါသည်ဟုတ်ဗျာလူတော့ဟောတဲ့သူပြောနေကြဟုတ်နော်သူပြောနေကြဒါပဲထပ်ပြောရမှာပဲဒါပဲပြောစရာရှိလို့ဟေးတို့ကများသောအားဖြင့် ပုဂ္ဂိုလ်ကိုရည်စိုးတာများသနော်အဲ့ဒါတန်ရင်တန်ရင်တို့မဟုတ်ဘူးဟင်တန်ရင်တို့လှူတဲ့နေရာမှာကိုးွယ်တဲ့နေရာမှာတရဏဂုံမမြောက်တဲ့ကိုးွယ်နည်းနဲ့မြောက်တဲ့ကိုယ်ဝင်นี่နှမျိုးကိုယ်ရဲ့နော်ဟုတ်ဟင်တရဏဂုံမမြောက်တာကတော့ညာတိခေါ်တာတော့ဒိုးရွှေမျိုးဖုံကြီးဟဲ့တော့နော် ဒါဦးလေးဘုံကြီးဒါကပါဠိဘုံကြီးသူဘုံကြီးသားဘုံကြီးဆိုပြီးကိုယ်ဝယ်ချင်းကဆလူတဲ့တရဏဂုမမြောက်ဘူးလို့သာကဆိုပါတယ်မမြောက်ဘူးဆိုတာကိုတိုက်ရိုက်ပါသာပြန်တော့သူကျင့်နေတဲ့အရှင်သိခါရဲ့အာနိသင်ကိုမခံစားရဘူးလို့ပြောတာဟုတ်နော်မမြောက်ဘူးဆိုတာနဲ့သူကျင့်နေတဲ့သိခါရဲ့အကျိုးအာနိသင်တို့မခံစားရဘူးလို့ပြောတာနဲ့တူတူပဲ သူကစိတ်ကိုအာယုံပြုတာမှမဟုတ်တာသူရှင်မျိုးအာယုံပြုတာလေဟုတ်နော်အဲ့ဒါတရဏဂုံမမြောက်တဲ့ကိုယ်ွယ်နီးတဲ့အဖိုးရှင်လောဘမလားဟင်သူတော်ဟိုဟိုတို့ရံကိုပြောသလိုကိုပြောကျင်တော့တာပဲနင့်ဖျားဘူးနင့်ဘိုးကျိုးတို့ကတော့ချိန်ခိုင်းနေတော့တာပဲအဖိုးရှင်တော့ဟုတ်တော့ဟေးပြီးတော့ဘယဘေးကြောင့်လို့ ကိုကိုွယ်တာဒါလည်းသူ့သိခါအာယုံပြုတာမှမဟုတ်တာသူသူ့ဘေးကြောင့်လာပြီးပုံပုံနာကွယ်တာပဲသရဏဂုံမမြောက်ဘူးပြီးတော့တတိယဒါတော့ဘူးသီးတွေနဲ့ဆိုင်ကိုဆိုင်တယ်ဆရာဆိုကိုကိုွယ်တာလေဒါတို့ခံပဲတို့ဆရာပူညီပေါ်ကဒါကရွာရင်တို့ဆရာပူညီပေါ်ကနဲ့တန်ဃာပီစီရောက်ခဲ့ဘူးသလား ဖို့မောမနေနဲ့နောက်ကမရောက်ဘူးလေဟေ့တတို့တို့ပညာသင်ပေးတဲ့ဆရာပေါ့ကွာနဲ့တို့တန်ခါဒီတိမရောက်ခဲ့ဘူးနော်အဲ့ဒီသုံးခုဟာတရဏဂုံမမြောက်တဲ့ကိုယ်ွယ်နည်းတဲ့တရဏဂုံမမြောက်တဲ့ကိုယ်ွယ်နည်းဆိုတော့အဲ့ဒီအဲ့ဒီတန်တန်ခါကိုမှီ၍အဲ့ဒီတန်ခါကျင့်နေတဲ့အကျင့်ဂုံရဲ့အကျိုးအာနိသင်ကိုတို့မရဘူးလို့ပြောတာနဲ့အတူတူဟုတ်တယ်နော် ဖြစ်ခြင်းသလားဖို့နော်အဲဒါတော့ညာတိသွားလဲအဲရွှေချင်းမျိုးချင်းခင်လို့ပေးတာပဲလေတရားပေးမဟုတ်ဖ ೇನೆ တရားပေးဖြစ်နိုင်ဘူးဆရာဆိုတော့ဟောတရားပေးဖြစ်နိုင်ဘူးကိုယ်ဆရာမို့ကျေးဇူးတင်လို့ပေးတရားပေးဖြစ်နိုင်တယ်ဟုတ်နော်ပဏိတဆိုတဲ့အများဆုံးဆိုတဲ့အာရုံပြုပါဟုတ်နော်သူကြောက်တော့ကြောက်ပဲတောင်းလာထွက်တယ်မမီတွေကထွက်ရင်ကြောက်ပါ တို့တော့ပရမညာကြတော့ကြောက်ထဲမှာတာဘူးကြီးသလိုကြောက်သိမ့်ကြတော့ဟောညကြတော့ဟောကြောက်ခဲတွေပါကြောက်ခဲတော့ကြောက်ခဲပဲเนาะဟုတ်เนาะဘာဖြစ်လို့ပရမညာကြောက်ကပရမညာဖြစ်တာအေးလုံလို့เนาะကြောက်သိမ့်လည်းအေးလုံလို့များလည်းအေးလုံလို့ပဲအေးလုံတော့အညီကြီးကင်းတာ အပူကြောင့်လို့အညစ်အကြေးတွေဖြစ်နေတာနော်ဟင်ဟုတ်နော်မွေးဖဖားမျိုးတာပူလုံးလို့ပါဟုတ်နော်မွေးဖားမျိုးတာပူလုံးလို့ပါဟုတ်နော်ဟင်အဲ့တော့အေးလာရင်တို့အညစ်အကြေးကင်းတာအညစ်အကြေးကင်းရင်အယောင်တက်တာပေါ့အယောင်တက်ရင်နတ်ပေါက်တာပေါ့ဟုတ်တယ်နော်ဒါမှမဟုတ်ဗရမညာနတ်ပေါက်ဤနော် ညနာဆောင်ဤကြောက်ဖိနာဆောင်ဤဖြစ်တာတယ်နော်ဟုတ်နော်အေလုံလို့အဲ့တော့ကြောက်ထဲမှာတော့အများဆုံးဟေးဒီလိုပြောလို့ရဟေးကြောက်ထဲမှာအများဆုံးပဲလူသားထဲမှာလေဖယားဒုစာလိုဝိတုဒ္ဓိနာအသိကျေဆုံးဘာဖြစ်လို့တော့ကိလေသာကိုဝါသနာနဲ့တကွပေးထားတာတာဝကသူလိုမပင်နိုင်ဘူးနော်နော် တာဝကတာကိရိတာတော့ပင်နိုင်ပါတယ်ဝါဒနာပင်နိုင်ဘူးဟုတ်ဗျာအဲအနာတော့ကြောက်အောင်ခုနိုင်ပါတယ်အနိယုတ်ကိုတန်းယူမသွားနိုင်ဘူးဟုတ်နော်ဒီဖျားကြတော့ဒီသိခြင်းတဲ့ကဘာတသိသူဖြစ်ခြင်းလာလည်းတစ်ခုကို၃မျိုးနဲ့မဟုတ်ဘူးလားဗျာ30ခုဗျာအားကောင်းတဲ့အတွက်အနာတွေမဟုတ်ဘူးအနိယုတ်ပါပြောက်အောင်လုပ်နိုင်တယ်ဖျားကနော်တာဝကကအနာသာပြောက်အောင်လုပ်နိုင်တယ်အနိယုတ်တော့မလုပ်နိုင်ဘူး ဟုတ်ဗျာအဲတောင်ဖရာဝိသုဒ္ဓိနာပရညာနဲ့နိုင်ပါတယ်ဟုတ်နော်အညီကြီးချင်းလောကသစ္စာနရာတပံမဟုတ်ဘူးလားရေးချင်းဆုံးဟုတ်နော်ဒီအညီကြီးချင်းဆုံးအများများဆုံးပဲနော်ညာလည်းညာဆုံးပါပဲဗျာကြောက်သိမ်းလည်းညာဆုံးပါပဲဗျာကြောက်တော့ကြောက်ပြီပါပဲဗျာကြောက်ထဲမှာမှသူတို့မှအေးလုံလို့ဖြစ်တာပြီးတို့သူတော်ကောင်းတရား အာထုတ်နေတဲ့ပုဂ္ဂိုလ်တွေတန်ဃာတွေလည်းပဲသူကသိခါနဲ့အတွေးမှမခံအတွေးဝင်မခံဘူးเนาะနေဘူးမခံဘူးပေါ့စိတ်ကောင်းတဲ့နေရာမှာနေတော့ကြောက်ကသူတို့လည်းအရေးဝင်မှာပေါ့လူတော့လူပါပဲသူလူကိုလူပါပဲဟုတ်เนาะဟေးလူတော့လူပါပဲသူလူကိုလူပါပဲတို့တော့နေဘူးမခံတဲ့အတွက်သူတို့ကစိတ်နဲ့စမ်းတဲ့မှာနေတဲ့အတွက် သူတို့ကအေးအေးအားကောင်းတဲ့အတွက်အည်ဝင်နေအဲ့ဒီပိတ်ခါအာယုံပြုဟုတ်ကလားဟင်အဲ့တော့ဟူတာလေးဒို့လူမာလားတန်ခါလူမာလားဟင်မဒုံမေးလို့ပါဗျာအေးတန်ခါလူလို့ရှိရင်ဘူးကုန်းကဟောဒီတောင်မရောက်ဘူးလမ်းမှာဟောဒီပစ္စည်းကုန်တယ်ဘုန်းကြီးတွေကိုတော်တော်တွေ့ခဲ့မှာ နားမမတွေ့ခဲ့ဘူးလားညမောင်လို့အဲနောက်တစ်ခါလာရင်နေလာတာဒီလောက်ကတဲ့ဟာတွေတော့နေလာဗျာဒီလောက်ကတဲ့ဟာတွေတော့အေးအေးတို့ပုဂ္ဂိုလ်ပဲနိုင်ရှိသနော်အဲ့ဒါသာမြင်ငါပြောတာညာမပါလို့ပုဂ္ဂိုလ်တွေမေးတင်နေတာဟုတ်နော်အဲ့တော့အကျင့်ကိုအာရုံပြုရင် တို့တင်မဟုတ်ဘူးအကျင့်တူတာအလုံးကုန်ပါတယ်ဒိဋ္ဌိပီလာတာမဉ္ဇိနာဘာတော်ဂတိတော်တန်ကောတို့လည်းလေ့ရှိအောင်ပဲပါဠိလိုပြောတာမြန်မာလိုဒိဋ္ဌိဘုရားမြင်သလိုမြင်ပြီးပီလာဘုရားကျင့်သလိုကျင့်နေတာပဲဘာတော်ဂတိတော်ပေါင်းတူတာအဲ့ဒါတန်ခါလေးတို့ဒီတင်သင်္ကန်းကိုပြောတာမဟုတ်နော်အဖို့သင်္ကန်းကိုပြောတာမဟုတ်ဘူးဘုရားကျင့်သလိုကျင့်လို့ဘုရားသိသလိုသိနေရင် ဒီဟောဝါဟောတုမနုတော်ဝါဟောတုဘေကုတိသင်္ကံကိစ္စတိဆိုယောက်ျားခုလိုပဲနေလဲတန်ခါပဲလीသင်္ကဟောဟောဘောဟောအိမ်တော်သားမွေးနဲ့နေတန်ခါပဲတို့ဥပိ္ပေကတို့ကိုမခံရအောင်ဆုံးမသွားတာရှိသေးတယ်မင်းကိုမင်းငါယောက်ျားရလို့လက်မမထောင်ရင်မှနဲ့ကွာ တန်ခံပူသေးမိဆိုမင်းရှိဝိတာခါမှာဖောင်းရောက်ထိုင်းနေပြီမြင်ဖို့ဝိတာခါမှာတော့တာပါလေမှန်ပါပါဟင်မခရာလေးရောက်ကိုတန်လေးရောက်တယ်ဘူးမပါဘူးလားပရမတ္ထသံဃာရဲ့ပါတာလေးဟုတ်နော်ဟင်ဟင်အဖိုးကမိမရှိကိုလုတ်ပလားဖို့မရပါလုတ်ပလားဖို့လုတ်ပလားဖို့တမတို့တို့အဲ့လိုသုံးမသွားဘူးလေ တူဥပဒေကမခံရောမင်းကိုမင်းငါယောက်ျားရဲ့လူလက်မမထောင်ရင်မနဲ့ကွာတန်ငန်ပူသေးပြီဆိုမင်းရှိမှဝိတာကာမဆောင်းရောက်ထိုင်နေပြီဆိုတာဝိတာကာမကရိယာလေးကိုရတောင်းမို့ပฏิပါတိပုရကောဤဒီဝဝဟောတုမနုသောဝဟောတုဘိက္ခုတိသင်္ခါကိစ္စတိလို့ဆိုတာကိုပฏิပါကျင့်ကျင့်လို့ဖရာမြင်သလိုမြင်ဖရာသိသလိုသိရတာတန်ခါနော်တန်ခါနေမကျင်းနဲ့နော်သူကသင်္ဃာဘောမှာတန်ခါထင်တယ် ဟုတ်ဗျာသင်သင်္ဃဘောမှာသူကသံဃာထင်တာမဟုတ်ဘူးအဲ့တော့အကျင့်ကိုအာယုံပြုလိုက်ရင်ရှိရှိတရားသံဃာပုံပါတာဘုရားတိတိပါပါတယ်ဟုတ်ဗျာအေးအဖိုးတို့အဲအဖိုးဘာတို့တတ်တတ်နဲ့ပြောလို့ရှိရင်သူကဒီတတ်ပကားလည်းအများပြောတာပါတယ်တမ္မကြီးတခုကတမ္မမူကသူ့တမ္မရှိတွေလည်းအရာရှိအရာကအကြတတ်သား အဲ့ဒါတွေဆိုရင်ပြုစုပြုစုပြီးအောက်မှာတမ္မာမူကြီးဆိုင်ထိုးထိုးပြီးတော့ကိုတမ္မာလေးတယောက်ကိုရိတ်ခါရာရှင်ဌာနကိုတွားပြီးတမ္မာကြီးအတွက်ရိတ်ခါရာရှင်ပေါ်ထုတ်ခိုင်းတယ်တို့ရိတ်ခါရာရှင်ဌာနမှာတာဝန်ယူရတဲ့အရာရှိကတမ္မာလေးကြည့်ပေးမလားတမ္မာမူကြီးရဲ့ဆိုင်ကြည့်ပေးမလားဘု து ကြည့်ပေးတမ္မာမူကြီးဆိုင် ဟုတ်ပါလားအဖို့ဘယ်သူပြီးလဲအဖို့ကဒီမာနဲ့ရခိုင်ပေါ့ဒီဖို့ဒီမာနဲ့ခိုင်ပေါ့ဒီခါကူမရောက်ဘူးသူဟေးတမမူကြီးဆိုင်ကြည့်ပြီးတမမူကြီးတယောက်စာပဲရမှာပေါ့တာပါလေးကြည့်ပြီးလေတာပါလေးတယောက်ရမှာစရင်ကြည့်ပြီးရမှာလေနော်အဲ့ဒီစရင်ကြည့်ပြီးလိုက်အဲ့ဒီတမမူကြီးပေါ့ မှန်ပါဗျာတာလာထုတ်တဲ့တာပါဠိပေါ့မှန်ပါအဲ့ဒါသံဃာအဲ့ဒါသံဃာသူသံဃာနဲ့ကျင်းလို့ပြောတာမှန်ပါနော်အကျင့်ကိုအာရုံပြုလိုက်ရင်အဲဒီတမအာဟိုသိရင်ကြည့်တာနဲ့တူတူပဲလေတကုံပါမသွားနိုင်ဘူးလားတကုံပါသွားတာဒီအဲ့တော့တို့ဆုံးတပကံနဲ့တာတသန်းလူနိုင်တယ်နော်နော်ပုဂ္ဂိုလ်ဆွဲလို့ကတော့ ရှိသမျှဆံတော့ပါလေဟုတ်ပြီ။တော့ဘုံဘုံဖမလား။အဲခိုးကူတော်ကြံသေးခိုးကူတော်ကြံသေးပဲကို။ဟေးဟောအကျင့်ကုန်အာယုံပြုလိုက်တော့သွန်းတပကံနဲ့သံဃာတသန်းလူလိုရပါတယ်။အာယုံပြုတတ်ဖို့လိုအပ်ပါတယ်။ဝတ္ထုကတော့သွန်းတပကံပေါ့။အာယုံကအကျင့်ကုန်အာယုံပြုတာတော့အာယုံမှန်တယ်နော်။အဲ့ဒါပဏိတကိုအာယုံပြုတာမဟုတ်ဘူးလား။ဟုတ်တယ်နော်။အကျင့်ကုန်တို့ကအာယုံပြုပါ အကျင့်ကုံအာယုံပြုတော့တို့ခုနဲ့ပြောရင်ကိုတို့တိုင်းပြည်မှာတန်လာမဲရမှာမဟုတ်တာသိန်းချီရှိမှာငါးသိန်း၆သိန်းလောက်ရှိပြီမယ်ဆုံးတော့တကဘာလုံးဆိုရင်တန်းတော့မရှိနိုင်ဘူးအဲ့တော့ဒီတနေရာဒီတပါးကအကျင့်ကိုအာယုံပြုတာလေအဲ့ဒီအကုန်လုံးမပါနိုင်ဘူးလားပါတာအဲ့ဒီသံဃာတန်းနာဟော မိုးကြရွှေကိုမဟုတ်ဘူးဖျားရှင်အဲ့ဒီနောက်ကရှင်မာသာရိပုတ္တဥဆောင်တဲ့တန်ဃာဆင့်စဉ်2500ကျော်ကတန်ဃာနဲ့กินလို့လားกินပါဘူးနော်သူတို့ဘက်ကဆက်လာတာလေกินမှုနော်အဲ့တော့2500ကျော်မှာတို့ဘယ်လောက်များမထင်လုံးများပြီနော်မနေဘူးဗျာတို့ယူပြီးတန်ကြီးဒီနာမဟာဖလာဆိုတာပြောတာပါဗျာတန်ဃာဘုံအာယုံပြုရင်အကျိုးများတယ်ဆိုတာပြောတာပါဗျာ ဟုတ်နော်ပြီးတော့တန်ကြီးဒီနေဟင်ဇေဝဘူတိတော့ဘဝိတာမိဆိုတန်ငါအာယုပိငါလူတာနဲ့ဒူဒူဆိုတဲ့ဒါပြောတာပါဗျာဟုတ်နော်ဟုတ်နော်တန်ငါကအာယုပြုရင်ကျိုးမြတ်များတယ်ဆိုတာဒါပြောတာပါဗျာပုဂ္ဂိုလ်လူလို့အာယုပြုလူရင်အကျိုးမများတဲ့အပြင်အကျိုးတောင်ရုပ်နိုင်တယ်ပုဂ္ဂိုလ်မှာအာဟုသိတဲ့ပါနိုင်တယ်အထင်ကြီးသိတဲ့ပါနိုင်တယ်မြတ်နိုးသိတဲ့ပါနိုင်တယ်အဘုဒ္ဓချာရနိုင်တယ်နော်အကျင့်ကိုအာယုပြုတော့အဘုဒ္ဓချာရလို့ရပြီလို့လား ရပါဘူး။အာယုံပြုတာပူပြောတာနော်။နောင်ပွင့်အောင်ပွင့်အောင်နဲ့သူတော်ကောင်းစားပါကိုလက်ရှိဒီတန်ခါနဲ့กินလို့လား။အဲ့တော့နောင်ရောဘယ်လောက်များမထင်လို့။ဟေးဗျာအာယုံပြုတာပူပြောတာနော်။ပြုတာရမနော်။ဟင်ပွေပြီးမိပြီးဖြစ်စီလဲနော်။မမီပြီ။အဲ့တော့တို့လူကြစီပြပဲပြီးနှုံရွက် အဖိုးကြီးဖိုးကတော့ရေစက်ချရေစက်ချလည်းပြောလည်းပြောမှုဝိသားပါဗျာသူပြောဖို့လူသေးလားပြောတော့မလို့ဟုတ်နော်ဟင်ဒီကိုကြိုင်ခိုင်းတာမဟုတ်ဘူးတို့စိတ်ဘူးနေလို့အေးအောင်နော်ဟင်ပေါင်ရင်လေးအေးနေတယ်ကြီးနေတယ်အေးတာကြီးတာလေးစိတ်ဆိုင်ခိုင်းထားတာနော်နော်ပြီးတော့တို့ဒီလေးဟိုခရကထွက်တော့ဖြစ်ပြပါတယ်အောက်ကြပြပြတယ်အဲ့ဒါလေးအတိအကနေခြင်းအားဖြင့် ဒီကုသိုလ်ကအကျိုးပေးတဲ့ဘဝသာဖြစ်ပြမြင်၍မဖို့ဘူးကျေးဇူးပြုပါပါအဲ့ဒီဖြစ်ပြဒီလေးတကောင်ကဖတ်လာတော့ခရာကလေပေါက်ကြပြက်ကြသွားတယ်ဒီမှာမသေးကြပါဘူးမြေကြီးတဲ့သွားလောင်ဟိုရေသက်ချတာပိုးသေးကြပါတယ်ခရာလက်ထက်ကဟိုအပြင်မှာထွက်ပြီးရေသက်ချတာပါဒီလိုအထဲထဲမှာမဟုတ်ဘူးဒီပိဒါနေရအဖိုးရှင်နဲ့တို့နဲ့အပြင်ထွက်တို့လည်းဆိုပါဘူးအဖိုးရှင်ကကိုယ်ယူရချက်ကိုဆိုပါတာတပြည့်တော့ဘာကြောင့်ဒီကူလားဆူပါတယ် ဒီလိုတူတဲ့အတွက်တပည့်တော်ဘယ်သူ့ကိုလိုချင်ပါတဲ့ဟုတ်ဗျာဒါပြီးတော့သက်သေးရဖို့ရအတွက်အမျှဝေရတာလေဟုတ်ဗျာကိုယ့်အတွက်သက်သေးရဖို့အမျှဝေပြီးဟုတ်နော်ပြီးတော့ကိုယ်မီ၍အများချမ်းသာဖို့ရအတွက်မျှပေးပြီးဟုတ်နော်တာဝန်တစ်ခုအမျှဝေတာကထမ်းပါတယ်အဲ့ဒါကိုလိုပါတာတို့ကတက်သေးခြင်းနဲ့အဖိုးရှိကသွားပြီးရပ်ပြရတာအဲ့တော့ဒီခရားချိန်မှာတော့ရေရှိဦးမှာနော်ရေကြီးပေါ်ကြတော့ နော်အဲ့ဒါလေးအတိကထာခြင်းဖြင့်ဒီကုသိုလ်ကလူဖြစ်ခဲ့ရင်လေတရားကိုနှလုံးသွင်းတာလည်းဖြစ်ဖြစ်ကိုမြင်နိုင်တယ်နော်ဟုတ်နော်ဟေးနာဖြစ်လဲအဲတရားနှလုံးသွင်းတာလည်းဖြစ်ဖြစ်ကိုမြင်နိုင်တယ်အဲ့ဒီဖြစ်ဖြစ်ကိုအဲ့ဒါကိုကြည့်ဖို့အတိကထာဖို့ဟုတ်နော်စိတ်ကအဲ့ဒီရေအေးတာလေးကြည်တာလေးကိုကြည်ထားဖို့စိတ်အေးတာအဲရေလေးအေးနေကြည်နေတာသိစိတ်ချင်းဖြစ် ဒီကုသိုလ်ကအကျိုးပေးတဲ့ဘဝကြအဖိုးတို့တောင်းနေမတောင်းမတနဲ့ကြောင်းမကြဘူးတောင်းယူပြီးတောင်းတမှုနဲ့ကြောင်းကြမှုကတွေးမှဖြစ်တာဒီမှာမတွေးနဲ့ဒါစိုက်ကြည့်သူပြောထားတာအဲ့ဒါမတွေးသေးခြင်းလို့ခိုက်တာဒါဟုတ်ကလားမမီနော်ဟင်အဲ့တို့ရည်သက်တော့ချနေကြတာပဲလေဟင်အဲ့ထားထားကိုချတာပဲလေဒီကိုငုံလို့ အဲဘာကြောင့်ချရတယ်ဆိုတာတို့ရည်ရွယ်ချက်မသိဘူးဟုတ်ကလားအင်းရည်ရွယ်ချက်ရှိရှိနဲ့လုပ်ပြီးသံပါရပြီနော်အဲ့တော့တို့အခုလူထားသမျှနှစ်ရက်ပေါ့ဗျာလူခဲ့သမျှဆုံးနေသင်္ကန်းနေအစုံပါပဲဗျာဟုတ်ဗျာအဲ့ဒါဒီအတွက်ရည်ရွယ်ချပါနော်ဘသူလူမှာတို့တို့ပြောလို့ဗျာဟင် ရွာကြတော့ဖီမေးမှာဘယ်သူလူခဲ့တုံးလို့ရွာကြမေးမယ်ဘယ်သူပြောလို့မမပြောမဟာဘောရညာကိုလိုကြီးသည်လူခဲ့တာလူခဲ့တာနဲ့မဟုတ်ရွာကြတဲ့ပြုဖြစ်မှာဒီမှုတန်ခါတန်ခါလို့သိနေတာဟုတ်ဟေးတန်ခါပြင်တတ်သီဟုတ်ဗျာတို့ရန်ကုန်က သူကလည်းဟိုပြောဒီပြောပြောအောင်ပဲသူဟိုရဟန်းတကတရုတ်တရုတ်သူကဘယ်တော့လူလူအရှင်ဘုရားလူပါအလူဘယ်တော့မှပြောဘူးအရှင်ဘုရားအကြောင်းပြုပြီးတန်ခါလူတန်းပါလိတရုတ်လူလေကြပမာရီတရုတ်လောက်လူလေကြဘူးလားမကြောက်ဘူးတို့တရုတ်လူလေကြတာအဲ့လိုလားဟင်အရှင်ဘုရားအကြောင်းပြုပြီးတန်ခါလူတန်းပါလိဟင် အဲသူပြောလို့တိလာပါတော့လည်းဟိုပြောတိပြောပြောအောင်ပဲညနေလာပြီးတပေကြီးနဲ့မွေးလူခါသူပဲဟင်အဲအဲ့တော့သူကဖွဲ့ပြီးတော့မွေးတစ်ဆယ်စုစုပဲအရှင်ဘုရားအကြောင်းပြုသံဃာလူတန်းပါဤစုအလူကန်းကလူခန်းကြီးစုပြဆိုဟုတ်ကလားအဲသူတို့ရတာကပြောဘူးလားလေဟင်သူကတစ်ဆင့်ပေါ့ခုနကသူပြောတဲ့တာသားလေးကတစ်ဆင့်တမ္မာကြီးဒိဋ္ဌာပေးတယ်လို့ပေါ့ ဟုတ်နော်ဒါကိုမြအာယုံပြုပေတော့လူလူလူရင်နာတော့ကိုကြိုက်တဲ့ပုဂ္ဂိုလ်ဟာဒီကပ်ကူပါရွာဦးကြောင်းနဲ့နီးဟိုရွာရင်ကြောင်းကာခွေနဲ့နီးကာခွေပေါ့သူတော့ကာခွေမှာမီးမတင်ပါနဲ့ရွာရင်ကြောင်းမှာမီးမတင်ပါနဲ့ဒါပြောတာနော်မှတ်မိနော်ဤကဲလူကြလို့ပါတိသံပါရာသံပါရာဝတ္တ ဒုက္ခတောမောဒနာထာယနိဗ္ဗာနတပိတိကရိယာယတိမာနိသာတပဝုထုနိသံဃတဇီမသံဃတဇီမသံဃတဇီမဗန္တိအရှင်ဖေရာမယံဘုရားတပည့်တော် ဤတော်မတို့ဘုကုံရွာ၌ဤထိုင်ကြကုန်သောကာယကာကာယိကာမပေါင်းတို့သည်သံသာရာဟောတာဒုက္ခတောသိရအလုံးမှာဘောဓနာထာယဘောဓနာထာယလွမြောက်ရန်နိဗ္ဗာန်တတ် အဆွေကင်းရာသနာကင်းရာနိဗ္ဗာန်ကိုသီကရဏထာယမြင်မြင်ကိုတွေ့ကိုတိုင်တွေ့ရာဟုတ်ဒိတာမြင်စု၍ဣမာနိဓာတပါဝတ္ထုနိဖန်ပါ င်ကံအပစီသောဤလူဝေဝတ္ထုအစုစုတို့ကိုအံကပသာသနာတော်၌ဆောင်းဆောင်လျက်ဤတော်မူကြကုန်သောသံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းတို့အားဒီမဒီ ဆက်ကလူတန်းပါကုန်ဤရှင်ဘုရားသူတောင်းမယ်နော်သူတောင်းတော့သူ body ငါမျိုးပြည်ပြီးသားတွေပဲဗျာကိုကြိုက်တဲ့ body သူပန်းဗျာဟုတ်ဗျာသို့တော့ဘယ် body နဲ့သွားသွားအတော်ကုန်မှာနော်သူကအတော်ကုန်ဖို့ကြိုးစားကြရမှာသူတောင်းတာကဌာနပြုတာနော်ဒီဌာနပြုပြီးရင်အဲ့လိုဖြစ်အောင်အိမ်ကြလဲကြိုးစားရအောင်မှာနော်ကာမတဝ အာဘဝသာယူစည်းကြောင်းပြောတာယူစည်းကြောင်းတို့မြည်ပြီးအထက်ကနေအောက်ကိုစီးဆင်းပါပဲဒီအောက်ကနေထက်ဆန်တက်တာမရှိပါဘူးအဲ့ဒီယူစည်းကြောင်းကာမအာဘဝကလေတို့အများအားလူချင်းနဲ့သိနေလူချင်းတာပဲတွေးနေတာနော်နော်အဲအတွေးပဲတော့ရတော့အဲမရတဲ့အတွေးကလည်းလူချင်းတာလေးတွေးတာနော်အဲဒီတိုင်းကြီးရသွားရင်တို့အောက်ဖဲမှာဘဝကလည်း ကိုကောင်းတဲ့ဘဝပဲတွေးနေတာပဲနော်ဘဝဆိုကြီးရပါလို့လူစုမပါဘူးနော်ဘဝကောင်းတွေးနေပြီးလူချင်းစိတ်လည်းသွားရင်တို့ပြိတာဖြစ်မှာနော်ဒိဋ္ဌိကလည်းဘာလို့လို့ငါမြင်နေငါကြားတယ်ဒိဋ္ဌိနဲ့လှုပ်ထားကြီးတယ်နော်နော်သူဒိဋ္ဌိလွတ်တာရှိသေးလို့လားဘာလို့လို့ဟင်လှုပ်ထားတော့ကိုယ်နဲ့စိတ်နဲ့ပဲသို့သောသူကအတွေးနဲ့ငါထည့်ပေးရမှာလေ အေးအဒီနဲ့အတွေးနဲ့ငါးငါးထည့်ပေးကြအဲ့တော့တို့ကဒိဋ္ဌိกินတာလေတစ်ခါမှရှိဘူးကွမတွေးလိုက်နဲ့တွေးတာနဲ့ငါးငါးပတ်ပြီးတဲ့တာဟုတ်နော်ဒါကလည်းกินဘူးกินဖို့ဆိုတာဒိဋ္ဌာတော်ကဒိဋ္ဌိပြီးကြောင်းကြီးကကင်းရပါလူဣဗလာနဲ့ပြတ်မတော်ဘူးတို့ခုနကဆွေးနွေးခဲ့ကြတဲ့တတိလေးအမှတ်ကလေးနဲ့ဖြားရပါတယ်ဖြားရမှာဖြားရမှာဖြားရမှာဟေးဟေးတို့ပွားရကပါပါရကနဲ့နေရကဆဲတဲ့ပြီးတိ ဟုတ်ဗျာဟင်းဖြတ်နေရမှာပဲဖြတ်နေရမှာပဲဟုတ်ဗျာပြီးတော့အာဝိဒ္ဓသဝလို့ခေါ်တယ်တို့တတိမရှိရင်အတွေးခွအတွေးကဘာတွေတွေးရောပညာတွေတွေးမှာနော်ကိုတွေးခဲ့ထိခဲ့မှုတဲ့ပညာတွေပေါ်ဗျာဘယ်သူပဲဝါဘာလုပ်ခဲ့တယ်ညာလုပ်ခဲ့တယ်ဒါတွေးမှာနော်အဲ့တော့တို့အဝိဇ္ဇာသွားတာလဲတို့အတွေးကလည်းသူများအကြောင်းကိုတွေးရင်အဲ့ဒီအဝိဇ္ဇာတွေးတာကြီးတဲ့ပဲပညာသိနဲ့တွေးတာကြီးတယ်နော်ဟုတ်ဗျာဒါတော့တို့ကင်းသလားကြီး အမြဲတမ်းသွားတာအဲ့ဒါကိုသူဖြတ်တော့ဖို့ဒီစုကိုပန်ခတ်ဆိုခိုင်းတာနော်ဟုတ်နော်အဲတို့ဒီလိုရှိတာတိုင်ပြီးလို့နောက်ကဆိုယုံနဲ့ဒီယူစည်းကြောင်းကြီးလေးခုကတန့်သွားမလားတန့်ပါဘူးမှားရမှာနော်မှားဖို့နော်သူကဒီကဆန္ဒပြုပေးလိုက်တာသူတောင်းတာနဲ့ဆန္ဒပြုတာအတူတူပဲတောင်းတတာနဲ့အတူတူပဲနော်အဲ့တော့သူအဲ့ဒီသူ့ပဲတောင်းကြဆိုကဲလိုက်ဆိုဆို ဣဒံမေပုညံဣဒံမေပုညံအာတဝေခယအာတဝေခယအာဟောတုအာဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပိတော်ဘုရားတပိတော်ဤတော်မတုဤတော်မတုဘုံရွာ၌ဘုံရွာ၌ထိုင်ကြကုန်သောထိုင်ကြကုန်သောအာယကအာယကအာယကမှာပေါင်းတို့အာယက ယနေ့ကိုနောက်ဆုံးထား၍သိရဲ့လုံလုံးပြုကျင့်ကြရသမျှဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်သည် အာသဘောတရားဒီပါတို့ဤကုံရာကုံကြောင်းဖြစ်သောမေဖို့ဤအထောက်အပံ့ဖြစ်ပါစေသာအရှင်ဘုရားအမြဝေရမယ်နော်အမြဝေတာလည်းတို့ပြောပြီးပါပြီနော်ကိုယ့်အတွက်သက်သေရဖို့မြဝေတာပါဘုရားကြီးကပေါ်ရီပြည်လက်ရွှေပြည်မှာအချင်းများတော့သူမြေဘူးပဲ သူရည်ပဲတို့ကြတဲ့မြေကူပဲတက်တည်ပြီးွားတာမဟုတ်ဘူးလားဟုတ်နော်ဟင်အဲ့တော့တို့အတွက်အရှုံးရှင်းဖြစ်ခဲ့ရင်တက်တည်ရဘူးဟိနော်ပြီးတော့တို့လူမလုံနိုင်တဲ့ပုံကိုယ်တွေအတွက်တို့ကလုံနိုင်သူကမျှပေးရမှာနော်ဟုတ်နော်ဒါလူဖြစ်တုံးလေးဒီသိစိတ်တာသိရမှာထင်တယ်အဲ့တော့တို့ဥပါဒာယုတ်လို့ခေါ်တဲ့တို့လူဘုဒ္ဓယုတ်မဟုတ်တဲ့ဥပါဒာယုတ်ဒီဒီမှာလည်းအများကြီးကွယ် မမြင်အပ်တာတွေလေအများကြီးကွယ်တို့ရွာနာမှာရောတို့အိမ်နာမှာရောအများကြီးကွယ်သူတို့တို့လိုလုံနိုင်တော့ဘူးလေလုံနိုင်သွားရှိတော့ဘူးနော်လုံချင်သိရှိတယ်လုံနိုင်သွားရှိတော့ဘူးတို့ကခုလုံနိုင်ပြီနော်သူတို့လည်းတို့ကတို့လည်းတန်းသူထားပြီတို့ဒီမှာလာယူသလိုသူတို့လည်းရသိရမယ်ဒီသိရှိရမလို့ဟုတ်နော်ပြီးတော့တို့လူဘူတာယူပဲခွင်ဖင်ကြီး နေ့ရအာမမို့ဖွယ်တို့တော့တို့လိုလုံနိုင်လို့လားလုံနိုင်ဘူးဖွယ်တို့ပြီးတော့တို့လိုလူပဲထားအောင်လူတိုင်းတို့လိုလုံနိုင်လို့လားလုံနိုင်ပါဘူးတချို့သေးတယ်နာရှိတယ်ပြည်စည်းမပြည့်စုံဘူးနော်တချို့ပြည်စည်းပြည့်စုံတယ်ပြည်နာမပါဘူးတချို့စေရနာလည်းရှိတယ်ပြည်စည်းလည်းပြည့်စုံတယ်အကြောင်းမငြိညွတ်လို့မလုံနိုင်တာတွေအများကြီးဟုတ်နော်ဟုတ်နော် သူတို့လည်းတို့လိုရပါပြီတော့ဒီဖိရနာပါရမနော်တို့ကရှိကနေအမျှဆိုလို့နောက်ကရမ်းပြီးအမျှကြီးတမလုံးနဲ့ကိုကိုယ်တိုင်ဒီစိတ်နဲ့ဝေရမှာဟုတ်လားအရေးကြီးတာတော့ကမနောကအရေးကြီးဆုံးတယ်လေဝစီကံကအော်ယုံနဲ့မပြီးနဲ့မနောကံကတီးပြီးတယ်မှာပါပစီမမိပြကဲလာဝီရု ဣတံနောဣတံနောပုညပါကံပုညပါကံသဗ္ဗတတ္ထာနံသဗ္ဗတတ္ထာနံဒီမာဒီမာအရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်တပည့်တော်တပည့်တော်မတို့တပည့်တော်မ ယနေ့ကိုနောက်ဆုံးထား၍နှစ်ရက်လုံးလုံးသုံးရက်လုံးလုံးကြည်ကျင့်ခဲ့သမျှဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ထုပုံညာကိုဘာကတို့ကိုအာလုံးကြာကြသမျှသမျှ 开心啊，开心啊， စိတ်ချမ်းသာစွာဖြင့်မိမိတို့အလိုရှိရာလောကီလောကုတ္တရာနှဖျားသောသူပြည်ပြီးအောင်မြင်ကြပါစေ။